ရည်ကြည်ကိလေတွေ့တယ်ပြီတော့6ထွေနီးဖြင့်ပျောက်စေလွင့်မှမလစ်မကြသင်္ခန္ဓာသည်ချမ်းသာဖုံးလိုက်မှန်စွာသည်အဲဒီမှာဓမ္မကြေးမုံတွင်တင်၍စစ်ဆေးပါဆိုတဲ့ခေါင်းစဉ်အောက်ကအယံဆောင်ကုန်များဆိုတဲ့စာရွက်ရဲ့နောက်ကျောပဲနောက်ဆုံးကအဲဒီမှာညွှန်ထားတာ6ထွေနီးဖြင့်ပျောက်စေလွင့်မှ မလစ်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်ဒီနည်း၆ပါးတွေကသင်လျော်ရာနည်းကိုအသုံးပြုပြီးတော့မိမိစိတ်မှာတင်နေတဲ့ကိလေသာအငြိအကျေးကိုလျော်စေပြင်မဲ့ဆိုလို့ရှိရင်တဲ့သင်ရဲ့ခန္ဓာဟာချမ်းသာဖုံးပါလိမ့်မယ်တဲ့ရုပ်ခန္ဓာလည်းချမ်းသာလိမ့်မယ်နာမ်ခန္ဓာလည်းချမ်းသာလိမ့်မယ်ကိုယ်ရောစိတ်ပါချမ်းသာလိမ့်မယ်အဲ့ဒီမှာညွှန်ထားတာဒီနည်းနည်း၆မျိုးပဲ ဘုရားဒီနည်းတွေကိုဘာလို့သိထားဖို့လိုသလဲလို့ဆိုတော့အခုပြောတဲ့အတိုင်းပဲစိတ်ဟာယံဖယံခါဖြူစင်တဲ့တရားတွေဝင်တဲ့အခါကျတော့စိတ်ဟာဖြူစင်တယ်ယံဖယံခါညင်မဲတဲ့တရားတွေဝင်တော့စိတ်ဟာညင်မဲတဲ့ဖြူစင်တဲ့တရားဆိုတာတတ္တာတတိဟိရိဥတ္တပအလောဘအဒေါသအမောဟစိုက်တဲ့တရားတွေ ယုံယရဏသုံးပါးကိုယုံကြည်မှုယရဏသုံးပါးအကုသိုလ်တရားတွေတတိယမှုမကောင်းတာလောက်ရမှရှက်မှုမကောင်းတာလောက်ရမှကြောက်မှုမလိုခြင်းမတတ်မဲ့မှု စိတ်မဆိုးစိတ်မပြတ်မှုသိမှုအစရှိတဲ့ဒီတရားတွေအဲ့ဒီဖြူစင်တဲ့စိတ်တဘောတွေစိတ်မှာဝင်ကပ်ပြီဆိုလို့ရှိရင် စိတ်ကဖြူစင်တယ်ဖြူစင်ပြီဆိုလို့ရှိရင်အဲ့ဒီစိတ်ဟာကြည်လင်လို့ချမ်းသာတယ်အဲ့ဒါလိုမဟုတ်ဘဲနဲ့ စိတ်အစဉ်မှာခုနပြောခဲ့တဲ့လူချင်းတတ်မဲ့မှုလောဘစိတ်ဆုစိတ်မြတ်မှုစိတ်ပြတ်မှုဒေါသမတိမှုမောဟအစိုက်တဲ့ဒီတရားတွေအညစ်အမဲတွေစိတ်ကိုညစ်မဲတဲ့ဒီတရားတွေဝင်ပြီဆိုလို့ရှိရင်အဲ့ဒီစိတ်ဟာညစ်မဲတယ်ညစ်မဲတဲ့အတွက်ဆင်းရဲတယ်မချမ်းသာဘူးအဲ့ဒါလိုဖြစ်နိုင်တော့ကမိမိစိတ်အစဉ်မှာ ဖြူစင်းတဲ့သဘောတရားတွေဒါဝင်ပြီးတော့ညင်မဲတဲ့သဘောတရားတွေမဝင်နိုင်အောင်ဝင်လာလို့ရှိရင်လည်းချက်ချင်းကြွာကြသွားအောင်စေတရှောတစိတ်ကိုစေတရှောတကိုအရေးကြီးတယ်အရေးကြီးတဲ့အတွက်ပဲဒီနည်း6ပါးကိုသိထားရတယ်အဲဒါလို့စိတ်ညင်မဲတဲ့စိတ်ဖြူစင်တဲ့စိတ်နှမျိုးမှာညင်မဲတဲ့စိတ်ဖြစ်ခြင်းရဲ့အကြောင်းဖြူစင်တဲ့စိတ်ဖြစ်ခြင်းရဲ့အကြောင်းကိုဘုရားရှင်ကဘာဟောတယ်လဲလို့ဆိုတော့ တ attva တွေမှာတဲ့ဖြူစင်တဲ့ကောင်းတဲ့စိတ်ကလေးတွေဖြစ်ချင်းရဲ့အကြောင်းကဘာလဲဆိုတော့ယောနိသောမနတိကာရပဲတဲ့မဖြူစင်တဲ့ညင်မဲတဲ့စိတ်ကလေးတွေဖြစ်ချင်းရဲ့အကြောင်းဟာဘာလဲဆိုတော့အာယောနိသောမနတိကာရပဲယောနိသောမနတိကာရခေါ်တဲ့တင့်တင့်အောင်နှလုံးသွင်းမှုအစဉ်ပြေအောင်နှလုံးသွင်းမှုကုသိုလ်ဖြစ်အောင်နှလုံးသွင်းမှုအဲ့ဒါလေးရှိရင် ဘယ်အာယုံမျိုးပဲဖြစ်လာဖြစ်လာအဲ့ဒီအာယုံပေါ်မှာအဲ့ဒီအာယုံကြောင့်မိမိတဏ္ဍမှာညင်မဲတဲ့ကိလေသာလောဘဒေါသမောဟစတဲ့မာနအိတ်တမစ္စရိယစတဲ့ကိလေသာစိတ်တွေမဝင်မဲနဲ့ဖြူစင်တဲ့တတ္တတတိယစရှိတဲ့ကုသိုလ်စိတ်ကုသိုလ်စိတ်သဘောတွေဒါစေတသိက်တွေဒါတွဲဖက်ပြီးပါဝင်အသင်းစဉ်နှလုံးသွင်းလာလို့ရှိရင် အာယုံတစ်ခုတည်းပဲအသင့်တည်းနှလုံးမသွင်းတတ်ဘူးဆိုလို့ရှိရင်အသင့်တည်းနှလုံးမသွင်းတတ်တဲ့အတွက်ပဲအဲ့ဒီအာယုံအကြောင်းပြုပြီးမိမိတဏ္ဍမှာလူကျင်တတ်မဲ့မှုလောဘစိတ်ဆိုးစိတ်ပြတ်မှုဒေါသဒါတွေဖြစ်လာတယ်ယောနိတော်မနတိကာရနဲ့အာယောနိတော်မနတိကာရဟာကုသိုလ်ဖြစ်ခြင်းရဲ့အကြောင်းနဲ့အကုသိုလ်ဖြစ်ခြင်းရဲ့အကြောင်းအမှန်တန်ထင်ရှားတယ်ဆိုကြပါစို့အမှန်တန်ညီညွတ်ပဲကောင်းတဲ့မဟာမြတ်မှုဒီစေရုပ်တရုပ်တူတော်ကြီးတွေ့တယ် အင်မတန်ညီညွတ်ပဲကောင်းတဲ့ကြောက်တော်ကြီးရုပ်ထုတော်ကြီးတွေ့တယ်ခုမြင်ရတယ်ရန်ကုန်မှာဆိုလို့ရှိရင်အင်မတန်ညီညွတ်ပဲကောင်းတဲ့ရွှေကုံစီရီတော်ကြီးဖူးရတွေ့ရတယ်တွေ့ရတော့အစဉ်ပြေအောင်နှလုံးသွင်းတတ်တဲ့ပုဂ္ဂိုလ်ကုသိုလ်ဖြစ်အောင်နှလုံးသွင်းတတ်တဲ့ပုဂ္ဂိုလ်မလေးဖះဆင်းလူတော်ကြီးနော်ကြီးညိုစရာကောင်းလိုက်တာဖះဆင်းလူတော်ကြီးတောင်မဟုတ်ပါဘူးဖះကြီးကလည်းကြီးညိုစရာကောင်းလိုက်တာနော်ဒီစေတီးကြီးကလည်းရွှေတွေတွင်းဝင်းနဲ့ဖူးရတာကြီးညူးလိုက်တာ စိတ်ထဲဖြစ်လာတယ်အဲ့လိုဖြစ်ရကနေပြီးတော့သူဟာရုပ်ထုတော်ကြောပြီးတော့တတ်တော်ထင်ရှားမြတ်စွာဘုရားရဲ့ဂုဏ်တော်တွေသွားပြီးတော့သူ အာယုံပြုနိုင်တယ်။ဩဒီရုပ်ထုတော်ဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကလောကမှာပွင့်ထွန်းပေါ်ပေါက်ပြီးတော့လောကသူလောကသားတွေကိုဝဆင်းရဲကလွတ်မြောက်စေတဲ့အသိဉာဏ်တွေပေးပြီးတော့ လောကအကျိုးတည်ဖို့ရွတ်ဆောင်သွားတော်မူတဲ့ရှင်တော်မြတ်ဖရာရဲ့ကိုစားဖြစ်တဲ့ရုပ်ထုတော်ပါလားအဲ့ဒါလို့ဖရာရှင်ရဲ့ဂုဏ်တော်ထိသွားပြီးအာယုံပြုနိုင်ရွှေကုံစေရီတော်ကြီးကိုမြင်ရတဲ့အခါမှလည်းဒီတိုင်းပဲဩဒီစေရီတော်ကြီးဟာဘုရားရှင်တွေရဲ့အသုံးဆောင်တွေထည့်ပြီးတော့တည်ထားတဲ့ပရိဘောဂစီရီတော်မြတ်ပဲဓာတ်တော်တွေထည့်ပြီးတည်ထားတဲ့ပရိဘောဂစီရီတော်မြတ်ပဲ အဲဒီဒီစရီတော်မြတ်ကိုရည်စူးရည်စူးပြီးတည်ထားတဲ့ဘုရားရှင်ကောရမမြတ်စွာဘုရားဆိုတာရှိကလွန်ခဲ့တဲ့နှစ်ပေါင်း2500ကပွင့်ခဲ့ဘုရားရှင်ပွင့်ခဲ့လို့မလို့ပဲဘုရားရှင်ဟောတော်မူထားတဲ့တရားတွေကိုညွှန်ကြားထားတဲ့အဆုံးအမဩဝါဒတွေကိုတို့များလိုက်နာရလို့ကုသိုလ်အကုသိုလ်မှန်ခွဲကြတည်တယ်မတရားဖို့တရားတွေဆိုတာကျင့်ကြံရင်ကြိုးကိုရင်အရာတယ်ဒီမဲ့ညာဖွညာရတယ်ဆိုလို့ရှိရင်ချမ်းသာတယ်ဆိုတာတို့များသိရတယ် လောကမှာအမှန်တရား၄ပါးဆိုတာဒီမြတ်စွာဘုရားကိုရိုတိုင်းသိပြီးတော့ဟောခဲ့လို့ပဲရွှေရကုံစေတီတော်ကိုကြော်ပြီးတော့ဘုရားရှင်ရဲ့ဂုဏ်တော်ကျေးဇူးတော်တွေမျှော်မှန်းနိုင်တယ်အဲဒါလိုမျှော်မှန်းနိုင်တဲ့အမြဲနိုင်တာနဲ့အမြဲဘုရားရှင်ရဲ့အပေါ်မှာကြည်ညိုတဲ့တရားတရားတွေယုံကြည်တဲ့တရားတရားတွေတစ်ဖိတ်ဖိတ်ပွားလို့ဟုတ်ဘုရားရှင်ညွှန်ကြားတဲ့တရားတွေအတိုင်းမကောင်းတာတွေရှောင်ပြီးကောင်းတာတွေဆောင်ညင်တဲ့တရားတရားတွေလည်းပွားလာစေတနာဆန္ဒတွေလည်းထက်သန်လာတယ် အဲ့ဒီတရားတွေအောင်မင်းမိတဲ့အခါကျတော့မကောင်းမှုပြုရမှရှက်လာတယ်မကောင်းမှုပြုရမှလန့်လာတယ်ကောင်းတာကိုပဲပြုကျင်တယ်ကောင်းတာကိုပဲပြောကျင်တယ်အဲ့ဒီသဘောတွေဝင်လာဟောဒီရှင်တော်မြတ်ဘုရားဟာဗုဒ္ဓဆိုတဲ့ဂုဏ်နဲ့ပြည့်စုံတာပဲဗုဒ္ဓသစ္စာလေးပါးအမှန်တရားတို့ကိုပိုင်းခြားခြင်းတင် ကိုယ်တော်တိုင်းသိမြင်နေဖြစ်၍တတ္တဝအများကျွန်ုပ်တို့အားလည်းအလားတူပင်သိမြင်ပါစေတော်မြတ်စွာဘုရားကိုယ်တော်တိုင်းလည်းပဲ သစ္စာလေးပါးကိုကိုယ်တော်တိုင်ကြင်ကြံကြုတ်ကိုအထုတ်လို့မလို့အမှန်တရားလေးပါးထိုးထွင်းသိမြင်တယ်အဲ့ဒီသိမြင်တဲ့အမှန်တရားလေးပါးလည်းပဲတတ္တဝါတွေသိမြင်အောင်ဆိုပြီးပြန်ပြီးတော့ညွှန်ပြတော်မူတယ်ဒါကြောင့်ဗုဒ္ဓဆိုတဲ့ဂုဏ်နဲ့ပြည့်စုံတာပါလားအဲ့ဒီရှင်တော်မြတ်ဘုရားကိုရည်ရွယ်ပြီးတော့ဒီစီရီတော်ရည်တည်ထားတာပါလားဒီစီရီတော်ထဲမှာဒီရှင်တော်မြတ်ဘုရားရဲ့တတ်တော်မွေတော်တရိဒတတ်တော်ပြိဘောကဓာတ်တော်တွေဒါရှိတယ်ပါလားလို့အာယုံပြုတဲ့အခါကျတော့သူ့တဏ္ဍာမှာ မကောင်းတဲ့လောဘဒေါသအစိုက်တဲ့စိတ်အငြင်းမဲ့တွေမဝင်တော့ဖြူစင်တဲ့ခုနပြောတဲ့တတ္တတတိဟိရိဥတ္တပအစရှိတဲ့ဖြူစင်တဲ့စိတ်စိတ်ကောင်းစိတ်မြတ်ကလေးတွေဒါဝင်တဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာမလားဆင်းရဲမလားတေကြပါမလားတေကြပါတယ်အမှန်တန်ချမ်းသာတယ်ဒါကြောင့်ဖရာဆင်းလူတော်ကိုဖြစ်စေဖရာစေတီတော်ကိုဖြစ်စေ ဘုရားစင်တိတော်ကိုဖြစ်စေဘုရားစေတိတော်ကိုဖြစ်စေဖူးရပြီဆိုလို့ရှိရင်ဘုရားစင်တုတော်ကြီးတဲ့စိတ်ကရမနေစေပဲနဲ့စေတိတော်ကြီးတဲ့စိတ်ကရမနေစေပဲနဲ့စေတီတော်ကြော်ဆင်းတုတော်ကြော်ပြီးတော့ဘုရားရှင်ရဲ့ဂုဏ်တော်ရောက်အောင်အာယုပြုနှလုံးသွင်းတတ်ရတယ်အဲ့ဒါကိုယောနိတော်မနတိကာရအသင်အတဲ့နှလုံးသွင်းခြင်းအစဉ်ပြေအောင်နှလုံးသွင်းခြင်းကုသိုလ်ဖြစ်အောင်နှလုံးသွင်းခြင်း အဲ့ဒီအသင်အတဲ့နှလုံးသွင်းမှုကြောင့်ပဲသူတဏ္ဍာမှာတတ္တတတိဟိရိအတ္တပါအစိုက်တဲ့ကုသတရားတွေဖြစ်တယ်။ဟောဒီမြတ်စွာဘုရားပွင့်တော်မူလို့ပဲတစ္ဆာလေးပါးကိုအမှန်တရားရှိတယ်ဆိုတာအမှန်တရားလေးပါးဆိုတာရှိတယ်ဆိုတာသိရတယ်။အဲဒီအမှန်တရားလေးပါးထဲမှာတပါးကမက်ကတစ္ဆာတဲ့ဒီမက်ကတစ္ဆာဆိုတာလက်တွေ့ကျင့်ကြံကြုတ်ကိုအထောက်တယ်ဆိုလို့ရှိရင်ဒီမက်ကတစ္ဆာတရားမိမိတဏ္ဍာမှာဖြစ်ပွားစေရင်ဆင်းရဲခတ်သိမ်းကကင်းငြိမ်းရာဖြစ်တဲ့ ဆင်းရဲခတ်သိမ်းချုပ်ငြင်းရဖြစ်တဲ့និရောဓသစ္စာချုပ်ငြင်းခြင်းအမှန်တရားဆင်းရဲချုပ်ငြင်းခြင်းအမှန်တရားကိုမျက်မှောက်ပြုနိုင်တယ်အဲ့ဒီမဂ္ဂသစ္စာခေါ်တဲ့အမှန်တရားမှာမဂ္ဂင်၈ပါးရှိတယ်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝိမသမ္မာတတိသမ္မာသမာဓိသမ္မာဒိဋ္ဌိအမှန်တိုင်းသိမြင်မှုသမ္မာသင်္ကပ္ပအမှန်တိုင်းကြံစည်မှုသမ္မာဝါစာအမှန်တိုင်းပြောဆိုမှုသမ္မာကမ္မန္တအမှန်တိုင်းပြုလုပ်မှုသမ္မာအာဇီဝအမှန်တိုင်းတည်မွေးမှုသမ္မာဝါယာမ အမှန်တိုင်းကြိုးစားအားထုတ်မှုတမ္မာတတိအမှန်တိုင်းတတိကရှိမှမှုတမ္မာတမာရီအမှန်တိုင်းစုစိုက်ပြငိမ့်မှုမဲ့ခင်ပဲနှစ်ပါးတော့အဲ့ဒီမဲ့ခင်၈ပါးကိုဘာလို့ခေါ်ရတဲ့မေဃတစ္ဆာနော်ဆင်းရဲချုပ်ငြိမ်းရာတို့ယောက်ျောင်းအကျဉ်းလန်းအမှန်တရားပဲဒါလည်းပဲဒီရှင်တော်မြတ်ပြဟောခဲ့တို့တို့များသိရလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကသာ ကောရမမြတ်စွာဘုရားခေါ်တဲ့ဗုဒ္ဓမြတ်စွာပွင့်တော်မမူခဲ့ဘူးဆိုလို့ရှိရင်ဒီမဂ်ခင်7ပါးလည်းတို့သိရမှာမဟုတ်အဲ့ဒီမဂ်ခင်7ပါးအကျင့်တရားကျင့်လို့ရှိရင်မဂ်ခင်7ပါးအကျင့်တရားကျင့်တယ်ဆိုတာဘယ်လိုပါလဲပြိဿတို့ဘယ်လိုကျင့်ရတော့ရှုမှတ်ပွားများရတယ်ရှုမှတ်ပွားများရတယ်ဆိုတာဘယ်လိုလောက်တာကိုပြောတာလဲ ဒီပြိဿတဲ့ဒီတယောက်ပဲသိပုံရတယ်နော်မကင်မကင်မကတစ္ဆာခေါ်တဲ့ဒုက္ခချုပ်ငြိမ်းရသောယောက်ျောင်းအကျဉ်းလန်းကိုဘလို့ကျင့်ရတယ်ဆိုတာဒီပြိဿတဲ့မှာတယောက်ပဲသိပုံရသည်တဲ့နော်ဘယ်နှယောက်များသိကြတော့ပါတယ်အော်မဖြေတာကဒါဘဝင်မြင့်နေတယ်နဲ့တူတယ်နော်ဟုတ်လားဘုန်းကြီး ဘုန်းကြီးလေးပဲလို့ဘုန်းကြီးကဖြေလောက်တဲ့ဘုန်းကြီးမဟုတ်ပါဘူးဩဆရာတော်မင်းနေပြီပဲခုမှဖြေပါမယ်ဖြစ်နေနော်နော်ကိုင်းဒါဖြင့်မေဃတစ္ဆာမေခင်ရှိပါဘယ်လိုပွားရမလဲယုံနာနှစ်ပါးဖြစ်စေဖြစ်စေဖြစ်ခိုက်ဖြစ်ခိုက်မှာစူးစူးဆိုင်ဆိုင်ရှုရတယ်မဟုတ်ဘူးလားအဲ့ဒါလိုရှုတဲ့အခါကျတော့ရှုမှချက်တိုင်းရှုမှချက်တိုင်းမှာဒီမေခင်ရှိပါပါဝင်မနေဘူးလား ရုပ်ဖြစ်ပေါ်တဲ့ရုပ်ထင်ရှားရှားဖြစ်ပေါ်တဲ့အခါကျတော့လည်းပဲထင်ရှားရှားဖြစ်ပေါ်တဲ့ရုပ်ကိုစူးစိုက်ရှုနာမ်ထင်ရှားရှားဖြစ်ပေါ်တဲ့အခါကျတော့လည်းနာမ်ထင်ရှားထင်ရှားရှားဖြစ်ပေါ်တဲ့နာမ်ကိုစူးစိုက်ရှုခန္ဓာကိုယ်ရဲ့အေးရာတွေ့ရင်အေးရာစူးစိုက်ရှု ပူရာတွေ့ပူရာစူးစိုက်ရှုနာရာကျင်နာတောက်နာတင်နာတွေ့တယ်ဆိုရင်နာရဲကျင်နေတောက်နေတင်နေလို့သူ့ရှိတဲ့အတိုင်းပဲစူးစိုက်ရှုလှုပ်တာတွေ့လို့ရှိရင်လှုပ်တယ်လှုပ်တယ်လို့ပဲစူးစိုက်ရှုမဟုတ်ပေဘူးလား စိတ်ကတခြားတနေရာရောက်သွားတဲ့အခါကျဘယ်လိုရှုပါမလဲရောက်တယ်ရောက်တယ်လို့ရှုရမယ်စိတ်ရောက်တယ်စိတ်ရောက်တယ်လို့ရှုရမှာလားဒါပြန်စိတ်ကအိမ်ရောက်သွားတယ်ဆိုအိမ်ရောက်တယ်အိမ်ရောက်တယ်လို့ရှုရမှာလားရောက်တယ်ရောက်တယ်လို့ပဲရှုရမယ်အိမ်လည်းမထည့်မထည့်ရဘူးစိတ်လည်းမထည့်ရဘူးနော်ဘာကြောင့်လဲဆိုရောက်တဲ့သဘောတာမညာလေးသိကျင်တယ်နော်တစုံတရားကိုစိတ်ကတွေးမိတယ်ဆိုလို့ရှိရင်ဘယ်လိုရှုပါတွေးတယ်တွေးတယ်လို့ရှုမယ်တစုံတရားကိုစိတ်ကစဉ်းစားမိရင်စဉ်းစား စဉ်းစားတယ်စဉ်းစားတယ်ရှုရမယ်နားကတစုံတရာကြားလို့ရှိရင်သိကြသလားအဲ့ဒါလို့ရှုလို့ရှိရင်ဝိပဿနာလားသမထလားဝိပဿနာဆိုတော့ तू ကဇံဘိညာဉ်ရနိုင်တာပေါ့နော်ပါပါလိမ့်မဉ္ဇဏ်ဘုံညာနိဗ္ဗာန်ရနိုင်တယ်ဒီတော့ तू ကဇံလန်းခေါ်တယ်နော်ဉာဏ်လန်းဝိပဿနာဉာဏ်မဉ္ဇဏ်ဘုံညာလန်းမဟုတ်လား ဇန်လန်းဆိုလို့ရှိရင်မဲ့ခင်၈ပါးရှိပါမလားမရှိဘူးမဲ့ခင်၈ပါးမရှိဘူးတခါစိတ်လက်စိတ်ထဲမှာဝမ်းသာနေတယ်ဆိုလို့ရှိရင်ကဘယ်လိုရှုမလဲဝမ်းသာတယ်ဝမ်းသာတယ်ရှုဝမ်းနေနေရင်ကဝမ်းနေတယ်ရှုစိတ်ပြည့်ရင်ကစိတ်ဆင်းရဲရင်ကဆင်းရဲတယ်ဆင်းရဲတယ်ပဲရှုရမယ်နန္တရားကိုသူ့အရှိအရှိတိုင်းရှုမဟုတ်ပေဘူးလားအဲ့ဒါလိုရှုနေတော့မှပဲ အောက်ကခြေထောက်ကကြာကြာထိုင်းလာတော့ထားလို့မလို့ကျင်လာလို့ရှိရင်တော့ဘယ်လိုရှုမလဲအောက်နေလို့ရှိရင်တော့ဘယ်လိုရှုမလဲရလာပြန်တော့ဘယ်လိုရှုမလဲအဲ့ဒါဘာလို့တာလဲအမှန်တိုင်းမြင်အောင်ရှုတယ်မေဃသစ္စာပွားတာမဟုတ်ဘူးလားနားရလို့ရှုတဲ့အခါမှာနားတဲ့နေရာစီစိတ်ရောက်အောင်နားတဲ့နေရာစီစိတ်ရောက်အောင်ကြောက်ညာစိုက်ပြီးတော့ပို့ပေးရတယ် ကြောက်ညက်စိတ်အားထုတ်ပေးရတယ်ကြောက်ညက်စိတ်အားထုတ်ပေးလိုက်တဲ့အခါကျတော့စိတ်ကလေးကနာတဲ့နေရာစီရောက်သွားပြီးတော့နာတဲ့နေရာကိုနာတယ်လို့တတိကလိုက်တယ်အဲဒါလို့တတိကလိုက်တာနာတယ်နာတယ်လို့ထက်ခါထက်ခါတတိကပါများပြန်တော့နာတယ်ဆိုတာခန္ဓာ၅ပါးထဲမှာရူပခန္ဓာလားဝိညာဉ်နဲ့ခန္ဓာလားဘာခန္ဓာတဲ့ခံစားမှုမဟုတ်လားခံစားမှုဆိုတော့သူ့ကိုတင်ညက်ခန္ဓာခေါ်တာပေါ့နော်ဝေဒနာခန္ဓာမဲတော်တော်ခိုင်းနေကြပြီနော် ဝေဒနာခန္ဓာကောင်းတဲ့ခံစားမှုလားမကောင်းတဲ့ခံစားမှုလားမကောင်းတဲ့ခံစားမှုဆိုတော့သူကဥပိ္ပခဝေဒနာခေါ်တယ်မဟုတ်လားပါတယ်ဒုက္ခဝေဒနာအဲ့ဒီဒုက္ခဝေဒနာများမြတ်စွာဘုရားကမင်းတို့သွားမရှိနဲ့ဒုက္ခဝေဒနာသွားရှိလို့ရှိရင်ဆင်းရဲတာပိုးပိုးဆင်းရဲလိမ့်မယ်လို့မဟောခဲ့ပြီဘူးလားဘယ်လိုဟောခဲ့ရတော့ဒုက္ခဝေဒနာဆိုရင်အဲ့ဒီဝေဒနာကိုသိအောင်ရှုမဟုတ်ဘူးလား ဒုက္ခဝဝေဒနာဝေဒယမနောဒုက္ခဝေဒနာဝေဒယမိတိပဇာနာတိဒုက္ခဝဝေဒနာဝေဒယမနောဆင်းရဲသောသဘောကိုခံစားရသည်ရှိသောဒုက္ခဝေဒနာဝေဒယမိတိပဇာနာတိဆင်းရဲသောသဘောကိုခံစားနေရတယ်ဟု၍ရှုသိနေရမည်မဟုတ်ဘူးလားမခံစားတဲ့သဘောခံစားနေရတဲ့အခါမှာမခံစားတဲ့သဘောပဲလို့ရှုသိနေရမယ်အဲ့ဒါကိုယထာဘူတံသမ္မပညာယဓထဗံမဲ့ ယထာဘူတံရှိတာရှိနေတဲ့အတိုင်းဖြစ်တာဖြစ်နေတဲ့အတိုင်းတမ္မပညာယအမှန်သိတဲ့ဝိပဿနာပညာမဲ့ပညာဖို့ပညာဖြင့်တထဗံရှုသိနေရမည်ဝိပဿနာပညာမဲ့ပညာဖို့ပညာဖြင့်ရှုသိနေရမည်ဆိုပေမဲ့လည်းပဲမဲ့ပညာဖို့ပညာလည်းအမှန်တိုင်းသိလို့မလို့သူ့ထည့်ရတာဒါပေမဲ့လည်းယုတ်နံယုတ်နဲ့နံဆိုတဲ့သင်္ခါရကိုရှုတဲ့အခါကျတော့ဝိပဿနာဉာဏ်ကသာသင်္ခါရရှုတာ မဲ့ညာဖူညာကတော့သင်္ခါရလွတ်ကင်းညာကိုရှုတယ်ဝိသင်္ခါရသင်္ခါရမဟုတ်တာကိုရှုတယ်သင်္ခါရနဲ့သင်္ခတအတူတူပဲဝိသင်္ခါရနဲ့အသင်္ခတအတူတူပဲအဓိပ္ပာယ်ချင်းသင်္ခါရဆိုတာလည်းပဲဒီယုတ်နဲ့ဒီနာမယ်သင်္ခတဆိုတာလည်းပဲဒီယုတ်နဲ့ဒီနာမယ်ဝိသင်္ခါရသင်္ခါရလွတ်ရာဆိုတာလည်းပဲဒီယုတ်နဲ့ဒီနာမယ်လားသင်္ခါရမရှိရာ ယုံနာသင်္ခါရတွေမရှိဘဲနေတဲ့နေရာမရှိဘဲနေတဲ့သဘောအဲ့ဒီသဘောဟာယုံနဲ့နာကိုဆိုလိုတာမဟုတ်လားပါတယ်နိဗ္ဗာန်ဆိုတာဘယ်လိုဟာလဲသင်္ခါရလွတ်နေတဲ့သဘောပဲမဟုတ်လားလို့နိဗ္ဗာန်မှာယုတ်ရှိသလားနာန်ရှိသလားအဲ့တော့သင်္ခါရရှိသလားမရှိဘူးလားမရှိတော့အဲ့ဒီဝိသင်္ခါရခေါ်တဲ့နိဗ္ဗာန်ဟာသင်္ခါရလွတ်တဲ့သဘောလားမလွတ်တဲ့သဘောလား ကင်းတဲ့သဘောလားမကင်းတဲ့သဘောလားအဲ့ဒီသင်္ခါရကင်းနေတဲ့သဘောသင်္ခါရမှလွတ်နေတဲ့ဒီနိဗ္ဗာန်ဆိုတဲ့သဘောကိုသင်္ခတလို့ခေါ်တယ်မဟုတ်လားဩအငိုက်ပြီးသွားရင်နော်အသင်္ခတနော်ပြီးတော့ဝိသင်္ခါရနဲ့အသင်္ခတအတူတူပဲသင်္ခါရနဲ့သင်္ခတအတူတူပဲနော်ဒီနေရာလေးနည်းနည်းမှတ်ထားနော်တတိပြုတတိပြုထား အခရယထာဘူတံဟုတ်တိုင်းမှန်စွာဝါရှိတာရှိတာ ရှိနေတဲ့အတိုင်းဖြစ်တာဖြစ်နေတဲ့အတိုင်းသမ္မပညာယအမှန်သိတဲ့အမှန်တိုင်းသိတဲ့ဝိပဿနာပညာမဲ့ပညာဖို့ပညာဖြင့်ဓထဗံရှုသိနေရမည်ဒီလိုပြောခဲ့တယ်ရှုမှတ်တာကဒုက္ခဝေဒနာ ခေါ်တဲ့နာတယ်ဆိုတဲ့ဝေဒနာခန္ဓာကိုရှုမှတ်တာပြောနေတာအဲ့ဒီနာတယ်လို့ခေါ်တဲ့ဒုက္ခဝေဒနာဝေဒနာခန္ဓာကို ဝေဒနာခန္ဓာမှန်သိအောင်ခံစားမှုသဘောမှန်သိအောင်မခံစားတဲ့သဘောမှန်သိအောင်ရှုနေရတယ်နာတယ်နာတယ်နာတယ်နာတယ်နာတယ်နဲ့ရှုနေရတယ်သူလည်းဒုက္ခသစ္စာတစ်ခုပဲဒုက္ခသစ္စာဆိုတာပိုင်းပိုင်းခြားခြားသိရမယ်တရားဒီဒုက္ခသစ္စာကိုဒုက္ခမှန်ပိုင်းပိုင်းခြားခြားမသိသေးသေး၍တော့အဲ့ဒီဒုက္ခကလွတ်ချင်တဲ့စိတ်တစ်စက်ကမှမရှိဘူးရှိပါမလားဒုက္ခဒုက္ခမှမသိရင်လွတ်ချင်ပါမလားမလွတ်ချင်လို့မလို့အိမ်ကမထွက်နိုင်တာမဟုတ်လား သူတို့ဒုက္ခမှန်သိလို့မထွက်နိုင်လားမသိလို့ထွက်နိုင်တာလားမသိလို့မထွက်နိုင်တာမဟုတ်လားအဲအဲ့ဒါကြောင့်ဒုက္ခအတိနာအောင်ဆိုပြီးတော့ဘုရားရှင်ကဒုက္ခဆိုတာတဲ့ပရိညေယပိုင်ပိုင်ခြားခြားသိရမယ်တရားတဲ့ပိုင်ပိုင်ခြားခြားသိအောင်မလုပ်ရမလဲဆိုထထရှုထထရှုတဲ့ဒုက္ခဆိုတဲ့မခံရတဲ့ခံစားမှုရှိနေသမျှအဲ့ဒါရှုနေရှုနေလို့ရှိရင်သူ့ကိုအတိနာလာလိမ့်မယ်မခံရတဲ့သဘောအနိဋ္ဌဖုတ္တပနုဘဝနာလက္ခဏာဒုက္ခ ဒုက္ခဒုက္ခဝေဒနာသည်အနိဋ္ဌဖုတ္တပါနုဘဝနာလက္ခဏာမလိုလားအပ်သောအထီးအတွေ့ကိုခံစားခြင်းသဘောရှိ၏တဲ့နားတယ်ဆိုတော့လူလားအတ္တလားမလူလားအတ္တလားမလူလားအတ္တဆိုတော့အနိဋ္ဌဖုတ္တပါပဲမဟုတ်ပြီဘူးလားအဲ့ဒီအနိဋ္ဌဖုတ္တပါကိုခံစားတော့အနိဋ္ဌဖုတ္တပါနုဘဝနာလက္ခဏာဒီဟာသိအောင်ရှုရမယ်နာရနာနာရှုလေနာရတိလာလေနာရတိလာလေပိုးတိလာလေနောက်ကြတော့အဲ့ဒီနာတဲ့သဘောမျှတယ်မဟုတ်တော့မခံစားတဲ့သဘောမျှတယ်မဟုတ်တော့ပဲနဲ့ နာမှုရဲ့တစိတ်စီတစိတ်စီတရစ်စီတရစ်စီတရစ်စီတက်တက်လာတယ်ကြကြသွားတယ်အဲ့ဒီသဘောတွေပါနောက်ကျတော့သိလာတယ်တခါနာမှုကဖြုတ်ခနဲ့ပြောက်သွားတာကိုဒါသိလာတယ်သိလာပြီဆိုလို့ရှိရင်အဲ့ဒါဖြစ်မှုနဲ့ပြတ်မှု မမြဲမှုဒီသဘောကိုသိလာပြီဝိပဿနာဉာဏ်ဖြစ်လာပြီဒါတော့အဲ့ဒီနာရာရှိတာကိုပဲခုနစကလုံးထည့်ပြောလိုက်တာ ယထာဘူတံရှိတာရှိနေတဲ့အတိုင်းဖြစ်တာဖြစ်နေတဲ့အတိုင်းသမ္မပညာယာမှန်သိတဲ့ဥပဒနာပညာမဲ့ပညာဖို့ပညာဖြင့်တတဗံရှုသိနေရမည်အဲ့မှာသမ္မပညာယာကိုဝိပဿနာပညာမဲ့ပညာဖို့ပညာလို့သုံးမျိုးလုံးထည့်ဆိုတာဒါပေမဲ့အခုပြောခဲ့တဲ့အတိုင်းပဲဝိပဿနာပညာခေါ်တဲ့ဝိပဿနာဉာဏ်ကဒါယုတ်နဲ့နံခေါ်တဲ့သင်္ခါရကိုအာယုံပြုပြီးရှုသိတယ် မက်ပညာဖူပညာခေါ်တဲ့မဲ့ညာနဲ့ဖူညာကတော့သင်္ခါရကင်းရာအသင်္ခတခေါ်တဲ့နိဗ္ဗာန်ကိုအာယုံပြုရှုသိတယ်ဒါခွဲကြသိရမယ်ဒီလိုဆိုလို့ရှိရင်ဒီနေရာမှာဒုက္ခဝေဒနာကိုရှုသိရမှာဘယ်နဲ့ကြောင့်မဲ့ညာနဲ့ဖူညာထည့်ပြီးတော့ပြောရတယ်လဲဆိုတော့ဒီဝိပဿနာဉာဏ်ယုံတဲ့နာကိုရှုတဲ့ဝိပဿနာဉာဏ်ရင့်တန်လာပြီဆိုလို့ရှိရင်မဲ့ဉာဏ်ဖူညာမဖြစ်နိုင်ဘူးလား ဖြစ်နိုင်ပြီဆိုလို့ရှိရင်အဲ့ဒီမဲ့ညာဘုံညာဟာဝိပဿနာညာနဲ့ကင်းပြီးဖြစ်တာလားဝိပဿနာညာနဲ့တကွဖြစ်တာလားဝိပဿနာဉာဏ်မပါဘဲနဲ့မဲ့ဉာဏ်ဖုန်ဉာဏ်ဖြစ်သလားမဖြစ်ဘူးဝိပဿနာဉာဏ်ကရှည်သွားရှိမှနောက်ကမဲ့ဉာဏ်ဖုန်ဉာဏ်ဖြစ်မယ်မဟုတ်လားသိကြသလားဒါကြောင့်မလို့ဒီနေရာမှာအကျိုးဖြစ်တဲ့ဝိပဿနာကြောင့်ရမယ်အကျိုးဖြစ်တဲ့မဲ့ဉာဏ်ဖုန်ဉာဏ်ကိုပါထည့်ဆိုလို့ရတယ်ဝိပဿနာဉာဏ်နဲ့မဲ့ဉာဏ်ဖုန်ဉာဏ်ဘယ်သူရှိဘယ်သူနောက်လဲ ဝိပဿနာဉာဏ်ကရှေ့မဉဏ်ပူဉဏ်ကနောက်ဒါကြောင့်မို့ပုပ္ပဘာကမဲ့တဲ့ဝိပဿနာရှုတဲ့အခါမှာလည်းမဲ့ခင်၈ပါးပါတယ်မဲ့ဉဏ်ပူဉဏ်ဖြစ်တဲ့အခါမှာလည်းမဲ့ခင်၈ပါးပါတယ်ပြီးတော့ပုပ္ပဘာကမဲ့ရှေ့အဖို့၌ဖြစ်တဲ့မဲ့ဆိုတော့ဝိပဿနာမဲ့ကိုပြောတာလားအရိယမဲ့ဉဏ်ပူဉဏ်ကိုပြောတာလားဘာမဲ့ကိုပြောတာလဲဝိပဿနာမဲ့ကိုပုပ္ပဘာကမဲ့လို့ခေါ်တယ် ဝိပဿနာရှုခိုင်းမှဖြစ်နေတဲ့မတရားကိုပုပ္ပဘာကမဲ့လို့ခေါ်တယ်ပုပ္ပဘာကမဲ့နဲ့ပုပ္ပဘာကပฏิပဒါနဲ့အလုံးစုံတူသလားနည်းနည်းတစိတ်တေတာတူသလားပုပ္ပဘာကပฏิပဒါရှေ့ဖို့မှကျင့်ရတဲ့အရိယမဲ့မရမီရှေ့ဖို့မှကျင့်ရတဲ့အကျင့်နဲ့ပုပ္ပဘာကမဲ့အရိယမဲ့မတိုင်မီဖြစ်ပေါ်တဲ့ဝိပဿနာမဲ့ဒီစကလုံးနှစ်ခုဟာ အလုံးစုံတူသလားတစိတ်တဒေတာတူသလားအလုံးစုံတူသလားတစိတ်တဒေတာတူသလားတစိတ်တဒေတာတူတယ်ဟုတ်ပေဘူးလားပုပ္ပဘာကပရိပဒာအရိယာမဲ့မရခင်အရိယာမဲ့ရာရေးအတွက်ရည်ရွယ်ပြီးကျင့်တဲ့အကျင့်တွေဆိုတာဒါနတွေရောမပါဘူးလားသီလတွေရောမပါဘူးလားတမာတိတွေရောမပါဘူးလားဝေယဝစ္စကုသိုလ်တွေရောမပါဘူးလား ပါတာပဲအဲ့ဒါတွေအကုန်လုံးပုပ္ပဘာကပရိပရာအရိယမဲ့မရမီရှေးဖို့နိုင်ကျင့်ရတဲ့အကျင့်တွေပဲမဟုတ်ဘူးလားပုပ္ပဘာကမဲ့ဆိုတာကြတော့ဝိပဿနာရှုခိုက်မှားတာနေရတယ်ဟုတ်ပြီဘူးလားအဲ့ဒီဝိပဿနာရှုခိုက်မှာဖြစ်တဲ့ပုပ္ပဘာကမဲ့ရှုမှတ်ခြင်းတိုင်းရှုမှတ်ခြင်းတိုင်းမှာခုနနားတယ်နားတယ်ရှုတဲ့အခါကျတော့နားတဲ့နေရာကြီးကိုစိတ်ကလေးရောက်အောင်ကြောက်ညှက်ဆိုင်အထုတ်ပြရတဲ့တမ္မာဝါယာမအဲ့ဒီနားတဲ့သဘောလေးကိုတတိကတ်သွားမှုတမ္မာတတိအဲ့ဒီနားတဲ့သဘောလေးပေါ်မှာစိတ်ကလေးစိုက်တည်နေတဲ့တမ္မာသမာဓိ အဲ့ဒီနားတဲ့သဘောလေးကိုထပ်ထပ်ပြီးတော့အာယုံစိတ်ကလေးကိုနားတဲ့သဘောစီရောက်အောင်တင်းတင်းပေးတဲ့တမ္မာသင်္ကပ္ပမှန်စွာကြံစည်မှုလို့ခေါ်တယ်။အဲ့ဒီနားတဲ့သဘောလေးကိုမခံစားတဲ့သဘောမျှတာပါလားဒီမခံစားမှုကငါနာတာလည်းမဟုတ်ဘူးသူနာတာလည်းမဟုတ် ပုဂ္ဂိုလ်တ attva နာတာလည်းမဟုတ်ဘူးနားတဲ့သဘောတက်တက်ကလေးပါလားအဲ့ဒီနားတဲ့တက်သဘောတက်တက်ကလေးကိုရှုတဲ့စိတ်ကလေးကသိနေတာပါလားလို့အဲ့ဒါလို့များရှင်းရှင်းလင်းလင်းသိတဲ့အခါမရှိဘူးလား။ အဲ့လိုသိတဲ့အခါကျတော့ငါဆိုတဲ့အတ္တပါသေးသလားပုဂ္ဂိုလ်တ attva ဆိုတဲ့ရှိတယ်လို့ဆိုတဲ့အယူဆစိတ်ထဲရှိသေးသလားမရှိဘူးဆိုလို့ရှိရင်အဲ့ဒီအချိန်မှာအတိမှန်အမြင်မှန်သိတာမြင်တာလားအတိမှန်အမြင်မှန်သိတာမြင်တာလားအတိမှန်အမြင်မှန်ဆိုတော့သူ့ကိုမိစ္ဆာဒိဋ္ဌိခေါ်တာပေါ့နော်သမ္မာဒိဋ္ဌိလားဟောအဲ့တော့သမ္မာဒိဋ္ဌိမဲ့ခင်မရဘူးလားကြောင်ညာဆိုင်အာထုံမှုက တမ္မာဝါယမမဲ့ခင် နာမှုဘောတတိကတာကတမ္မာတတိမဲ့ခင်နာမှုဘောစိတ်ကလေးအထထရအောင်တင်ပြတာကတမ္မာသင်္ကပ္ပမဲ့ခင်နာမှုဘောမှာစူးစိုက်တင်ငိမ့်နေတာကဗာမဲ့ခင်နော်နာမှုဘောမှာစူးစိုက်တင်ငိမ့်နေတာကတမ္မာသမာဓိမဲ့ခင်အဲ့ဒီနာတဲ့သဘောလေးကိုနာတဲ့သဘောမျှပဲနာတဲ့သဘောမှတပါပုဂ္ဂိုလ်တ attva မဟုတ်ဘူးလို့အမှန်တိုင်းသိတာကတမ္မာဒိဋ္ဌိမဲ့ခင် အဲ့ဒီရှုမှတ်ချက်နားတယ်လို့ရှုမှတ်ချက်တစ်ချက်မှမဲ့ခင်ဘယ်နှပါးဝင်နေတယ်ငါးပါးဝင်နေတယ်ဒီတော့တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဆိုတာမဲ့ခင်၄ပါးရှိမဲ့ခင်၃ပါးရှိတယ်သူတို့ကတိလမဲ့ခင်နေမကောင်းတဲ့စကားပြောမှုမှရှောင်ကျင်တယ်မကောင်းတာပြုလုပ်မှုမှရှောင်ကျင်တယ်မကောင်းတဲ့အတ္တမူဝါကြောင့်ကိုရှောင်ကျင်တယ်အဲ့ဒီသုံးခုကတော့သီလဆောက်တည်ပြီးကြတဲ့ကအဲ့အဲ့ဒီသုံးခုလုံကျုံမနေဘူးလားလုံကျုံနေတယ်ဆိုတော့သီလဆောက်တည်ပြီးကြတဲ့ကတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝမဲ့ခင်နေရမနေဘူးလား အခုဒီနားတယ်နားတယ်လို့ရှုစဲအခါမှာကောမကောင်းတဲ့စကားများပြောနေသလားမကောင်းတဲ့အလုပ်လုပ်နေသလားမကောင်းတဲ့တင်မဝါကြောင့်ကလုပ်နေသလားမလုပ်ဘူးဆိုတော့အဲ့ဒီမဲ့ခင်သုံးပါးကောမရဘူးလားပေါင်းတော့နားတယ်နားတယ်လို့ရှုမှတ်ချက်တစ်ချက်တစ်ချက်မှမဲ့ခင်ဘယ်နှပါးရှိလဲရှင်ပါဒါဝိပဿနာရှုခိုင်းမှနော်အဲ့ဒီတော့အဲ့ဒီမဲ့ခင်ရှင်ပါဟာဝိပဿနာရှုခိုင်းမှဖြစ်နေတဲ့မဲ့ခင်လားအရိယမဲ့ရခိုင်းမှဖြစ်နေတဲ့မဲ့ခင်လားဝိပဿနာရှုခိုင်းမှဖြစ်နေတဲ့ မဲ့ကေဆိုတော့သူ့ကိုဗာမဲ့ခေါ်တယ်တဲ့ပုပ္ပဘာကမဲ့အရိယမဲ့လို့ခေါ်သလားမခေါ်ဘူးနော်ပုပ္ပဘာကမဲ့ဒါဖြင့်အဲ့ဒီနာရနာရလို့ရှုနေတာဟာနာတဲ့သဘောရဲ့ဒုက္ခသစ္စာမခံစားတဲ့သဘောကိုပိုင်းပိုင်းခြားခြားတိတိတိတိလာတဲ့အခါကျတော့အဲ့ဒီနာတဲ့သဘောပေါ်မှာတွေ့တာမှုရှိအောင်မလားမရှိဘူးလားတွေ့တာမှုတဏှာငြိမ့်သွားပြီဆိုလို့ရှိရင်အဲ့ဒီတဏှာခေါ်တဲ့သမုဒိယသစ္စာကြောင့်ဖြစ်ပေါ်မဲ့ဒုက္ခသစ္စာဆင်းရဲကိုရှိပါအောင်မလား မရှိဘူးမသေးကြဘူးလားသေးကြတယ်ဒီတော့အဲ့ဒီနားတယ်နားတယ်လို့ရှူရင်ရှူရင်ကနားမှုသဘောရဲ့ဖြစ်ပြီးပြက်တာကိုလည်းတွေ့တယ်ဖြစ်ပြီးပြက်တာတွေ့တဲ့အတွက်မမြဲဘူးဆိုတာလည်းသိတယ်မပြတ်ဖြစ်ဖြစ်ပြီးပြက်ပြက်နေလို့တနည်းအားဖြင့်ဆိုလို့ရှိရင်မခံလာလို့ဆင်းရဲတယ်ဆိုတဲ့သဘောလည်းသိတယ်အခုနပြောတဲ့အတိုင်းခံစားမှုသဘောမျှတာပဲနားနေတဲ့သဘောမျှပဲအတ္တမဟုတ်ဘူးငါမဟုတ်ဘူး ပုဂ္ဂိုလ်တ attva မဟုတ်ဘူးလို့ဒီလိုသိတဲ့အနတ္တ ानु ပတနာဉာဏ်လည်းဖြစ်ပေါ်လာတယ်အဲ့ဒီဉာဏ်နဲ့ရင့်တဲ့ရင့်လာပြီဆိုလို့ရှိရင်နာရာရှင်ရှင်နဲ့ရှင်ရှင်ကနေပြီးတော့မဲ့ဉာဏ်ရမသွားနိုင်ဘူးလားဖုံဉာဏ်ကရမသွားနိုင်ဘူးလားသိကြသလားရအဲ့ဒီနာတယ်နာတယ်လို့ရှုတယ်ပုပ္ပဘာကမဲ့အကျင့်ဟာအရိယာမဲ့ကိုရစေနိုင်သလားမရစေနိုင်ဘူးလား ရစေနိုင်တော့ပုပ္ပဘာကမက်ဆိုတဲ့နာမည်အပြင်သူ့ကိုပုပ္ပဘာကပฏิပဒါလို့ကိုခေါ်များခေါ်နိုင်သလားမနဲ့တော့နာရယ်နာရယ်ရှုနေတာဟာယောဂီတွေအပေကြရင်လို့ရှုနေသလားလားနတ်သမီးနတ်သားတွေဖြစ်ခြင်းလို့ရှုနေတာလားဘာလို့ရင်လို့ရှုနေတာလဲနိဗ္ဗာန်ကိုဘာနဲ့အာယုံပြုမလဲ အဲ့တော့မဉ္ဇဉ်ဖွညာဖြင့်နိဗ္ဗာန်ရှေ့ရရောက်ရေးအတွက်အာယုံပြုရရေးအတွက်မျက်မှောက်ပြုရရေးအတွက်နာတယ်နာတယ်လို့ရှုနေတာမဟုတ်လားရှုနေတာဆိုတော့ဒါဟာကျင့်နေတာလားအပျော်ပါလုပ်နေတာလားဒီလိုဆိုလို့ရှိရင်သူ့ကိုပုပ္ပဘာကပฏิပဒါလို့ခေါ်များခေါ်နိုင်သလားခေါ်နိုင်သလားမနဲ့တော့ကျင့်နေတာဆိုတော့ပုပ္ပဘာကပฏิပဒါမခေါ်နိုင်ဘူးနဲ့တူတယ်ဩဘယ်နဲ့ ဟိုအဝေးကြီးမှာရှိနေတဲ့မညံဖုန်ညာရာရွက်ရည်ရွယ်ပြီးတော့ပြုတဲ့ဒါနမညံဖုန်ညာရာရွက်ရည်ရွယ်ပြီးတော့ပြုတဲ့ဆောက်တည်တဲ့သီလမညံဖုန်ညာရာရွက်ကိုရည်ရွယ်ပြီးတော့ပြုလုပ်တဲ့ဝေယဝိသကုသိုလ်ဒါတွေကတောင်မှဒါတွေကိုတောင်မှပဲအရိယမဲ့မရမီရှေးအဖို့ကကျင့်နေတဲ့ပုဗ္ဗဘာကပฏิပဒါလို့ခေါ်နိုင်ရင်အခုအရိယမေနကတ်နေတဲ့နာရနာရဲလို့ရှုမှတ်တာကိုပုဗ္ဗဘာကပฏิပဒါမခေါ်နိုင်ဘူးလားရဲရဲတင်းတင်းဖြေကြသမှာနော် အေးရော့ရော့ရဲရဲလေးမလုပ်နဲ့နော်ရဲရဲတင်းတင်းပြလိုက်ဒီတော့ပြောချင်တာကအဲ့ဒီဝိပဿနာရှုလိုက်မှဖြစ်တဲ့မဂ်ခင်၈ပါးဥပ္ပဘာကမဂ်၈ပါးမဂ်ခင်၈ပါးလောကီမဂ်ခင်၈ပါးအဲ့ဒါဟာပုပ္ပဘာကမက်နာမည်လည်းရတယ်ပုပ္ပဘာကပฏิပဒါနာမည်လည်းရနာမည်နှမျိုးလုံးရတယ်မရပေဘူးလားတခါအဲ့ဒီဝိပဿနာမရှိ မှတ်ခင်ကဖြစ်စေရှုမှတ်တဲ့အခါကြာအကြာအကြာနားတဲ့အချိန်မှာဖြစ်စေဒါနပြုတယ်သီလဆောက်တည်တယ်ဝေယဝဇကုသိုလ်ပြုတဲ့အစိုက်တယ်ဒါတွေလည်းပဲကိုကရည်ရွယ်တဲ့အခါကျတော့မညာဖုံညာရရေးကိုပဲရည်ရွယ်ပြီးပြုတယ်ပြုတော့အဲ့ဒါတွေပြုကြိုက်မှအခုနမဲ့စဉ်၈ပါးအပြည့်အဝပါဝင်မလားမပါဝင်ဘူးလားပါဝင်မလားမပါဝင်ဘူးလားမဲ့ခင်၈ပါးအပြည့်အဝအတိအကျပါမလားမပါဘူးလား ကဲဖျားပန်းတင်တယ်ဖျားပန်းတင်တယ်ကြာကြာနာနာလှလှပပမှုတ်မွေးကြံကြင်နှင်းစီထိုင်နော်အဲ့ဒီနှင်းစီကိုင်ရေကြာကြာနာနာဆေးဖျားပန်းတင်တယ်ဘသူတင်တော့လူတင်တာပဲမဟုတ်လားတခါတရံနတ်တင်မာတွေရောလာမတင်ဘူးလားဒီတော့အဲ့ဒီတင်းနေတော့မှအဲ့ဖျားတင်ပန်းတင်မှုအတွက်ကြောင့်ညဆိုင်အထုတ်တဲ့တမ္မာဝါယာမတော့မပါပြီဘူးလား အဲ့ဒီအခါမှာဘုရားကုံတော်ကိုတတိယရာမဲ့ညာဖွညာရာရဲ့အတွက်မိမိယူရနေတာတတိယရာတမာတတိမဖြစ်ဘူးလားဖြစ်ပါတယ်သင်ပြန်ဆက်ရောက်သွားတာမရှိဘူးလားရှိတယ်မဟုတ်လားဘုရားပန်းလေးအာယုံပြုရင်းနဲ့ငါနဲ့တော့ဒီပန်းလေးငါပန်းရရင်လည်းလှမှာပဲလို့အဲ့ဒါလို့ကစိတ်ပြောင်းနေတာမဖြစ်နိုင်ဘူးလားဖြစ်နိုင်တာပဲအဲ့တော့တကယ်တည်ငြိမ်မှုရပါမလားမရတော့တာမန်တမာတိဖြစ်ပါမလားဒါအဲ့ဒီပန်းကိုပဲဒါရုပ်သဘောမျှပဲ ဒီရုပ်ရဲ့သူ့ကိုရှုတဲ့စိတ်ရဲ့ဒါပဲရှိတဲ့လောကမှာပုဂ္ဂိုလ်တ attva ငါမရှိဘူးဆိုတဲ့ဒီအသိကိုသိနိုင်မှာမလားမသိတော့သမ္မာဒိဋ္ဌိမဲ့ခင်ကိုရပါမလားမရဘူးသမ္မာဝဇ္ဇသမ္မာကမ္မလသမ္မာအာဇီဝတော့သီလယူထားတာဆိုလို့ရှိရင်တော့ရမှာပေါ့မဟုတ်ဘူးလားအဲ့တော့မဲ့ခင်ရှင်ပါအတိအကျအပြည့်ဝရရဲ့လားမရတော့သူ့ကိုပုဗ္ဗဘာကမဲ့လို့အတိအကျဆိုလို့ရမလားသို့တော့ပုဗ္ဗဘာကပฏิပဒါတော့မဟုတ်ဘူးလားသိကြသလားဘာကြောင့်ပုဗ္ဗဘာကပฏิပဒါခေါ်ရသလဲ အရိယာမဲ့ညာဘုံညာကိုရာရေးအတွက်ရည်ရွယ်ပြီးကျင့်တဲ့အကျင့်မဟုတ်မို့လို့မဟုတ်လားလို့ဒီပန်းတင်တာကိုမိမိကဆူတောင်းတာကအရိယာမဲ့ညာဘုံညာရပါလို့ဤအရိယာမဲ့ညာဘုံညာရာရေးအတွက်ထောက်ပံ့ပြရပါလို့ဤလို့ဒီလိုဆူတောင်းပြီးတော့တင်တယ်မဟုတ်လားအဲ့ဒါလိုတင်တဲ့အခါကျတော့သူအရိယာမဲ့ညာဘုံညာရာရေးအတွက်ရည်ရွယ်ပြီးကျင့်တဲ့အကျင့်တစ်မျိုးပဲမဟုတ်လားဟုတ်တော့သူကပုပ္ပဘာကပြိပ္ပာမခေါ်နိုင်ဘူးလားသို့တော်ပုပ္ပဘာကမဲ့တော့ခေါ်နိုင်ရဲ့လား ဒါဖြင့်ပုပ္ပဘာကပฏิပဒါလဲခေါ်နိုင်တယ်ပုပ္ပဘာကမဲ့လဲခေါ်နိုင်တယ်ဆိုတာဘယ်အခါလဲယုံနဲ့နံကိုရှုမှတ်နေတဲ့အချိန်ကွဲဗလားသိကြသလားနောက်တစ်ခါမေးရင်နောက်တစ်ခါပြုံးပေါ့နော်ဆိုလိုတာကဒီတော့မြတ်စွာဘုရားက ဒီမက္ခသစ္စာခေါ်တဲ့မဂ်ကင်၈ပါးအကျင့်တရားဟာသူ့ကိုကျင့်တယ်ဆိုလို့ရှိရင်ဒီအကျင့်ကိုလမ်းဆုံးအောင်သာကျင့်အရိယမဉ္ဇဉ်ဖွဉ္ဇဉ်နဲ့နိဗ္ဗာန်မျက်မှောက်ပြုရလိမ့်မယ်ဒီလိုညွှန်ကြားထားတော့အဲ့ဒီညွှန်ကြားတဲ့အတိုင်းပဲလိုက်ပြီးရှင်းပွားတဲ့အခါကျတော့မိမိတို့တဏ္ဍာမှာမက္ခသစ္စာခေါ်တဲ့မဂ်ကင်၈ပါးအကျင့်တရားတွေဖြစ်မနေဘူးလားအဲ့ဒါလိုဖြစ်တော့ကရှုရင်ရှုရင်ရှုရင်နဲ့အရှုခံယုတ်တရားအရှုခံနံတရားတို့ရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောအတ္တမဟုတ်တဲ့သဘောငါမဟုတ်ပုဂ္ဂိုလ်မဟုတ်တတ္တမဟုတ်တဲ့သဘောကိုသူ့အလိုလိုသိပြီးမလားဘူးလားသိပါပါ သိလာတယ်ဆိုတော့အဲ့ဒါလက္ခဏာရေးသုံးပါးကိုမြင်လာတာမဟုတ်လားမမြင်ဘူးလားအဲ့လက္ခဏာရေးသုံးပါးမြင်လို့လက္ခဏာရေးသုံးပါးကိုမြင်တဲ့အသိဉာဏ်ဟာရင့်တဲ့ရင့်ရင်ရင့်ရင်လာပြီဆိုလို့ရှိရင်မဲ့ဉာဏ်ကိုမရနိုင်ဘူးလားမဲ့ဉာဏ်ရတဲ့အခါကျတော့အဲ့ဒီမဲ့ဉာဏ်ကသင်္ခတခေါ်တဲ့ယုံနံကိုအာယုံပြုသလားအသင်္ခတခေါ်တဲ့နိဗ္ဗာန်ကိုအာယုံပြုသလားဟောအဲ့တော့သင်္ခတနဲ့အသင်္ခတကိုကိုယ်သဘောပေါက်မသွားဘူးလားဘယ်သူဟောခဲ့လို့လဲ ဟုတ်လားအခုကဘုရားဟောနေလားအခုကတော့ရှင်ဘုရားဟောနေနော်ဒါမဲ့ရှင်ဘုရားကရှင်ဘုရားညံနဲ့ဟောနေတာဟုတ်ကလားဘုရားဘုရားဟောခဲ့တာတွေပြန်ဖောက်တယ်ချာနော်ဒီတော့မဟာမြတ်မုနိရုပ်ထုတော်ကြီးကိုဖူးရတဲ့အခါဖြစ်စေကြောက်တော်ကြီးရုပ်ထုတော်ကြီးဖူးရတဲ့အခါဖြစ်စေကျွေးတကုံစေတီတော်ကြီးဖူးရတဲ့အခါဖြစ်စေအဲ့ဒီရုပ်ထုတော်တဲ့စိတ်ကမရောက်ဖဲနဲ့ရုပ်ထုတော်ကြောပြီးဩဒီလိုကျေးဇူးများတဲ့ဘုရားရှင်ရဲ့ ကိုစားရုပ်ထုတော်များပါလားဒီလိုကျေးဇူးများတဲ့ဘုရားရှင်ရဲ့ဓာတ်တော်မွေတော်တရီတော်တရီရဓာတ်တော်တွေကိုသာဝနာထားတဲ့စေတီတော်ကြီးပါလားလို့ဆိုပြီးတော့ဘုရားရှင်ရဲ့ဂုဏ်တော်ကျေးဇူးတော်အထိအာယုံပြုပြီးတော့စိတ်ရောက်နိုင်မယ်ဆိုလို့ရှိရင်အဲ့ဒီပုံကမှကုသိုလ်တွေပုံမတိုးဘူးလားဖြူစင်တဲ့စိတ်တွေပုံမဖြစ်ပေဘူးလားညင်မဲတဲ့စိတ်တွေဝင်မမလားယောနိသောမနတိကာရကြောင့်လားအာယောနိသောမနတိကာရကြောင့်လား ယောနိသောမနာတိကာရကြောင့်ဖြူစင်စိတ်ဖြစ်သလားညင်မဲစိတ်ဖြစ်သလားဖြူစင်စိတ်ဖြစ်တယ်သိကြသလားအဲ့ဒါလို့ဖြူစင်စိတ်ဖြစ်အောင်နီးပေးခဲ့တယ်မြတ်စွာဘုရားကျေးဇူးတင်ရမကောင်းဘူးလားဒါကြောင့်ဘုရားမြတ်စွာပွင့်ထွန်းလာ၍ရှစ်ပြတစ္ဆာလေးအင်းရှစ်မဲ့ခင်နှင့်သုံးအင်းလက္ခဏာသင်္ခတာသင်္ခတမြတ်ဓမ္မကိုထောဟဉ္ဇံတော်နက်လဉ္ဇံတော်ဟောထုတ်ဖော်၍ သူတော်အများတိရညာများလာအကျိုးတွေဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍သစ္စာလေးအင်သစ္စာလေးအင်ဘာတွေလဲဘာတွေတော့ရှစ်မဲခင်နဲ့ဘာတွေပါလိမ့်မလဲ ရှစ်မဲခင်နဲ့သုံးအင်လက္ခဏာဘာတွေပါလဲလက္ခဏာဤသုံးပါးဘာတွေပါလဲသုံးအင်လက္ခဏာသင်္ခတာသင်္ခတသင်္ခတနဲ့အသင်္ခတသင်္ခတဆိုတာဘာပါလဲဩဆိုပါသင်္ခတဆိုတာပါတယ်ပေါင်းပြီးတော့ပြက်တယ်အဲဒါတော့မှန်တယ် အကြောင်းတရားတို့စုပေါင်းပြီးပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားတွေကိုသင်္ခတဆိုလိုတာကအကြောင်းရှိလို့ဖြစ်လာတဲ့တရားတွေသင်္ခတအကြောင်းမရှိဘဲနဲ့သူ့အလိုလို ရှိနေတဲ့တရားအကြောင်းကလောက်မပေးဘဲနဲ့သူ့အလိုလိုရှိနေတဲ့တရားကအသင်္ခတအကြောင်းရှိလို့ဖြစ်လာတဲ့တရားတွေကသင်္ခတတရားအကြောင်းမရှိဘဲသူ့အလိုလိုရှိနေတဲ့တရားက ရှိနေတဲ့တရားလို့သုံးတယ်နော်ဖြစ်တဲ့တရားလို့မသုံးဘူးနော်ဖြစ်ဆိုတာသင်္ခတနဲ့ဆိုင်တယ်ဖြစ်ဆိုတာသင်္ခတနဲ့ဆိုင်တယ်အသင်္ခတနဲ့မဆိုင်ဘူးအသင်္ခတနဲ့ဆိုင်တာကရှိပဲဆိုင်တယ်ဒါကြောင့်မလို့အသင်္ခတဆိုတာအရှိတရားအဖြစ်တရားမဟုတ်ဘူးသိကြသလားဥပမာဆိုပါစို့အစင်းတစ်ခုမြင်လိုက်တယ်အစင်းတစ်ခုမြင်လိုက်တယ်ဆိုတော့မျက်စိကလည်းပဲအစင်းမြင်နိုင်လောက်အောင်ကြီးနေတယ် အဲ့ဒီအဆင်းကလည်းမြင်သာတယ်မြင်တဲ့အခါကျတော့ဘာဖြစ်တော့မြင်သိစိတ်ဖြစ်တယ်ဟုတ်တယ်မဟုတ်လားမြင်သိစိတ်ဖြစ်တယ်အဲ့ဒီမြင်သိစိတ်တင်ရအောင်ရှုမှတ်နိုင်တယ်ဆိုလို့ရှိရင်တော့မြင်သိစိတ်တင်ရက်လိုက်မယ်မရှုမှတ်နိုင်ဘူးဆိုလို့ရှိရင်မြင်ရတဲ့အဆင်းကများအင်မတန်လှပနေတဲ့အဆင်းဆိုလို့ရှိရင်မြင်သိစိတ်ကနေပြီးဘာဆက်ဖြစ်သွားမလဲလောဘစိတ်ဖြစ်မသွားနိုင်ဘူးလားဖြစ်သွားနိုင်တယ်နော်ဒီတော့ ပထမမြင်သိစိတ်ကလေးဖြစ်လာတာဟာသာဝရဘုရားသခင်ကြီးကဖြစ်စေလို့ဖန်ဆင်းလိုက်လို့ဖြစ်လာတာမဟုတ်လားဘာလို့ဖြစ်လာလဲပါတယ်အကြောင်းတိုက်ဆိုင်လို့ဘယ်အကြောင်းနေများတိုက်ဆိုင်တော့အစင်းရဲ့မျက်စိအကြည်ရဲ့အလင်းရဲ့နှလုံးသွင်းမှုရဲ့ဟောဒီအကြောင်း၄ခုဆုံမိတဲ့အတွေ့ မြင်စိတ်ဆိုတာလည်းဖြစ်လာတယ်မဟုတ်ပေဘူးလားအစင်လည်းရှိတယ်မျက်စိကလည်းကြည်နေတယ်အလင်းလည်းရှိတယ်အဲ့ဒီအစင်ကိုနှလုံးသွင်းမှုလည်းရှိတယ်အဲ့ဒီအကြောင်းလေးမျိုးဆုံတော့ဘာဖြစ်တယ်လဲမြင်စိတ်ဖြစ်တယ်နော်ဒါရင်အဲ့ဒီအဲ့ဒီမြင်စိတ်ကလေးကမိုးပေါ်ကြလေလားမဟာပြမကြီးဖန်ဆင်းပေးလိုက်တာလားဘယ်သူလောက်ပေးလိုက်လို့ဖြစ်လာတာတော့ အကြောင်းတွေကလောက်ပေးလိုက်လို့ဖြစ်လာတဲ့မြင်စိတ်ကလေးမဟုတ်ဘူးလားသိကြကြလားအဲ့ဒီအကြောင်းတွေကလောက်ပေးလိုက်လို့ဖြစ်ပေါ်လာတဲ့အဲ့ဒီမြင်စိတ်ကိုသင်္ခတလို့ခေါ်တယ်သင်္ခတမှာသူ့မူလစကလုံးအမှန်ကပံခတပံကမှနောက်ကြတော့သင်ဖြစ်အောင်ရွတ်ယူရတာပံဆိုတာကအကြောင်းများစွာ စုပေါင်း၍ခတပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာသောတရားတံခတ အကြောင်းတစ်ကြောင်းနဲ့မဟုတ်ဘူးအကြောင်းများစွာစုပေါင်းရေးဖြစ်ပေါ်စုပေါင်းပြီးဖြစ်ပြုလုပ်ပေးလိုက်လို့ဖြစ်ပေါ်လာတဲ့တရားသင်္ခတာအဲ့တော့ဒီမှာဉာဏ်စိတ်ဖြစ်ပေါ်အောင်လုပ်ပေးလိုက်တာအစင်းဆိုတဲ့အင်မတန်လှပါတဲ့အစင်းဆိုတဲ့အကြောင်းမျက်စိအကြည့်ဆိုတဲ့အကြောင်းအဲ့ဒီအစင်းကိုမြင်သာအောင်လင်းနေတဲ့အလင်းဆိုတဲ့အကြောင်းအဲ့ဒီအစင်းကိုအာယုံပြုနှလုံးသွင်းတဲ့ နှလုံးသွင်းမှုဆိုတဲ့အကြောင်းဟောဒီအကြောင်းဘယ်နှမျိုးကြောင့်ဒီအဆင့်ဒီအကြောင်းဘယ်နှမျိုးကမြင်စိတ်ကိုလှုပ်ပေးလိုက်တာလဲဘာဘာပါလိမ့်မလဲအဲ့ဒါကြောင့်ဒီမြင်စိတ်ကိုသင်္ခတလို့ခေါ်သလားအသင်္ခတလို့ခေါ်သလားသင်္ခတလို့ခေါ်တော့ तू ဖြစ်လာဗလားမြင်စိတ်ကလေးဖြစ်ပေါ်လာဗလားဖြစ်ပေါ်လာပြီ မြင်တဲ့ကလေးဖြစ်ပေါ်လာပြီဆိုတော့ဝိပဿနာရှုမှတ်တတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့တတိပဋ္ဌာန်ဝိပဿနာတရားကိုပွားများအားထုတ်ထားလို့ရှုမှတ်တတ်တဲ့ပုဂ္ဂိုလ်ဆိုရင်တော့သက္ခုံစာပဇာနာတိရူပိစပဇာနာတိယင်စာတတုပယံပဋိစ္စဥပ္ပစ္စတိတံယောဇနာတင်စပဇာနာတိသက္ခုံစာမျက်စိအကြည့်ဓာတ်ကိုလည်းပဇာနာတိတိဤရူပိစာအစင်းတို့ကိုလည်းပဇာနာတိတိဤတတုပယံထို့ မျက်စိအကြီးနဲ့အစင်နှမစုံကိုပဋိစ္စအကြောင်းပြု၍ယင်စတန်ယောဇနာအကျင့်တန်ယောဇဉ်သည်လီဝါအကျင့်နှောင်ဖွဲ့တတ်သောတရားသည်လေဥပ္ပစ္စတိဖြစ်ပေါ်၏တင်စားထိုနှောင်ဖွဲ့တတ်တဲ့တရားကိုလည်းပဇာနာတိသိ၏တတိပဋ္ဌာနာတုဓမ္မာနုပဒနာတတိပဋ္ဌာဓမ္မာနုပဒနာတတိပဋ္ဌာမျက်စိအကြည့်ကိုလည်းသိတယ်အဆင့်ကိုလည်းသိတယ်ဆိုတဲ့ဖြင့်မျက်စိအကြည့်နဲ့အဆင့်တစ်ခုသိတာဟာသိတယ်ဆိုတော့သူမြင်စိတ်ကိုသိသလားမသိဘူးလား မြင်စိတ်သိလို့မလို့ပဲဒီမြင်စိတ်ဟာမျက်စိအကြည့်မှီးပြီးတော့အဆင့်တွေ့လို့ဖြစ်တယ်ဆိုတာဒါသဘောမပေါက်ပြီဘူးလားအဲ့တော့မြင်စိတ်ကိုလည်းသိတာမဟုတ်ဘူးလားအဲ့တော့ရှုမှတ်တတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်မြင်တယ်မြင်တယ်မြင်တယ်လို့ပဲရှုမှတ်လိုက်မယ်မဟုတ်လားအဲ့လိုမြင်တယ်မြင်တယ်လို့ရှုမှတ်လို့သူ့တမာရီကသူကရှုမှတ်တဲ့ရှုမှတ်လိုက်တဲ့အထုံကအားကောင်းနေလို့မဟုတ်တမာရီအားကောင်းနေတဲ့အခါကျတော့မြင်တယ်မြင်တယ်ရှုလို့ရှိရင်အဲ့ဒီမြင်စိတ်ကရှေ့တိုးပြီးတော့ခုနအဆင့်ကိုလိုချင်တတ်မဲ့တဲ့လောဘစိတ်ဖြစ်ပါမလားမဖြစ်တော့မြင်စိတ်တင်ရမနေဘူးလား ရက်နေတဲ့အခါကျတော့ဒိဋ္ဌိဒိဋ္ဌမတ္တံဘဝိတ္တိမြင်ရတဲ့အဆင်းအာယုန်၌မြင်ကာမျှဖြစ်လိမ့်မယ်ကိလေသာဖြစ်သေးလားစိတ်အညစ်အကြေးဝင်သေးလားမဝင်တော့မဝင်တော့ဒီတော့အဲ့ဒီမြင်နေမြင်လို့ရှုတဲ့အခါကျတော့နောက်ကြတော့အဲ့ဒီမြင်မှုလေးကဆက်မြင်နေသေးသလားရပ်သွားသလားရပ်သွားတယ်ဆိုတာမြင်စိတ်ရှိသေးတယ်လို့ဆိုလို့သလားမရှိတော့ဘူးလို့ဆိုလို့သလား ဒါဖြင့်ခုနအကြောင်း၄ပါးကပေါင်းပြီးလှုပ်ပေးလိုက်လို့ဖြစ်ပေါ်လာတဲ့သင်္ခတလို့ခေါ်တဲ့မြင်စိတ်ကလေးဟာသူဆက်ပြီးရှိနေတည်မြဲနေသလားဒါမှမဟုတ်ပျောက်ပြက်သွားသလားဒီလိုဆိုလို့ရှိရင်ဖြစ်လာတဲ့တရားဟာသူ့နောက်ကဘာကပ်ပါလာတော့ဖြစ်ပေါ်၍လာထို အရာမှန်စွာပြည့်ရသည်မပြည့်စေလို တောင်းနာဆိုရကိုမရပြီဖြစ်လာရင်တော့ဘာဖြစ်တယ်လဲသိကြတယ်နော်မဖြစ်ရင်တော့ ဖြစ်ပြီးတော့ပြည့်ရတာဟာသင်္ခတလားအသင်္ခတလားသိကြသလားဒါဖြင့်အသင်္ခတမှာအဆိုတာကမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ရှိတယ်သင်္ခတဆိုတာကအကြောင်းတွေစုပေါင်းပြီးလှုပ်ပေးလိုက်လို့ဖြစ်ပေါ်လာတဲ့တရားတဲ့အဓိပ္ပာယ်ကအသင်္ခတမှာအကြောင်းနဲ့စုပေါင်းပြီးတော့လှုပ်လို့ဖြစ်ပေါ်လာတဲ့တရားမဟုတ်ဘူးလို့အဓိပ္ပာယ်ရှိတယ်အသင်္ခတဆိုတာ အကြောင်းနဲ့စုပေါင်းလောက်ပေးလိုက်လို့ဖြစ်ပေါ်လာတဲ့တရားမဟုတ်ဘူးဆိုတော့သူ့ကိုဘယ်အကြောင်းကမှလောက်မပေးဘူးဆိုတဲ့အဓိပ္ပာယ်မဟုတ်ပေဘူးလားဘယ်အကြောင်းကမှလောက်မပေးရင် तू ဖြစ်ပေါ်လာပါမလားမဖြစ်ဘူးဆိုလို့ရှိရင် तू ပြက်ပါမလားဒါဘာလို့လဲသိကြသလားအဲ့တော့သူ့ကိုအဖြစ်တရားခေါ်မလားအရှိတရားခေါ်မလားအဲ့တော့အရှိတရားဆိုနောက်ကအပြက်ကပ်ပါဦးမလားသိကြသလားဒါဖြင့်မပြက်တာလိုချင်သလားမလိုချင်ဘူးလားမပြက်တာလိုချင်တယ်ဆိုလို့ရှိရင် ဘယ်အကျဉ်းလန့်လိုက်ရမလဲမဲခင်ရှိပါအကျဉ်းလန့်လိုက်ရမယ်ဒီအကျဉ်းလန့်လိုက်ပြီဆိုလို့ရှိရင် နောက်ဆုံးမှာဖြစ်ပြီးပြက်တဲ့သဘောတွေကိုကြော်လွန်မသွားနိုင်ဘူးလားကြော်လွန်သွားပြီဆိုလို့ရှိရင်ဘယ်သဘောနဲ့ရောက်သွားမလဲအဲမဖြစ်လို့မို့လို့မပြက်တဲ့သဘောနဲ့ရောက်မသွားဘူးလားအဲ့ဒီအသင်္ခတသဘောနဲ့ရောက်သွားပြီဆိုပြက်သေးလားမပြက်တော့ဆင်းရဲသလားချမ်းသာသလားသိကြသလားသိကြပါဘူးဩ အဲ့တော့ဘုရားရှင်ဟောတာတဲ့အတိုင်းလိုက်ပြီးကျင့်ကြံတယ်ဆိုလို့ရှိရင်ဒီသင်္ခတနဲ့အသင်္ခတကောနားမလည်ပြီဘူးလားသဘောမပေါက်ဘူးလားဒါဘုရားရှင်ပွင့်လို့မဟုတ်လားမပွင့်ရင်ဒီသဘောပေါက်ပါမလားအပြည့်မရှိတဲ့ဆင်းရဲမရှိတဲ့ဒီချမ်းသာတဲ့သဘောကြီးဟာဆင်းရဲငြိမ့်နေတဲ့သဘောကြီးဟာအမှန်ရှိတယ်လို့ဘုရားရှင်ညွှန်ကြားခဲ့လို့ဒါသိတာပဲနှုတ်မရင်မသိဘူးမညွှန်ကြားခဲ့ဘုရားရှင်မညွှန်ကြားလည်းပဲဒီအရှိတရားကြီးက ရှိနေတာပဲမဟုတ်လားလို့ဘုရားရှင်ပွင့်တော်မမူခင်ကတည်းကပဲရှိနေတာပဲမဟုတ်လားရှိနေတာပဲဒါမဲ့လို့ဘုရားရှင်ပွင့်တော်မမူခင်ကတော့ဒီဆင်းရဲငြိမ်းမှုဆိုတဲ့အရှိတရားကြီးကရှိတယ်လို့ဘယ်သူသိလဲမသိဘူးနောက်ဘယ်တော့ကြာမှသိရတယ်လဲဘုရားပွင့်တဲ့အခါကျတော့မှအပင်ခတခေါ်တဲ့ဒီအရှိတရားကြီးကရှိနေတယ်လို့သိတာမဟုတ်လားအဲ့ဒီတော့ကျေးဇူးတင်ဘုသူတင်ရမလို့ဒီတော့ ရားစင်လူတော်တွေစေတီတော်တွေရှိခိုးပူဇော်ဖူးမြော်တဲ့အခါမှာအဲ့ဒါလိုဂုဏ်တော်ကျေးဇူးတော်တွေများမျောပြီးတော့စိတ်ထဲမှာပေါ်အောင်အာရုံပြုနိုင်ရင်မကောင်းမေဘူးလားကဲဒါလို့ဆိုလို့ရှိရင်ပြုတတ်ပလားဒီတဲ့မြတ်ပို့ပြီးပြုတတ်ခြင်းသေးလားဟမ်ဒီတဲ့ပို့ပြုတတ်ခြင်းနဲ့ဆိုလို့ရှိရင်သာသနာ့ဣဒလာပြီးတော့တရားနှစ်လလောက်အားထုတ်လိုက်မဟုတ်ဘူးလားအဲ့ဒီခါကျတော့တရားသေးချာမြင်မလားဘူးလားတရားသေးချာမြင်လာရင်ဓမ္မံပတ္တန်တော်မံပတ္တိ ဓမ္မံယုတ်တရားနန္တရားအမှန်တဘာဝကိုပတ္တန်တော့အမှန်တိုင်းသိမြင်သောပုဂ္ဂိုလ်သည်မင်္ဂါဘုရားကိုပတ္တတိတိတိကျကျသိမြင်၏တရားမြင်တဲ့အခါကျဘုရားမမြင်ဘူးလားအဲတရားမမြင်သေးသမျှဘုရားတကယ်မမြင်သေးဘူးနော်အဲ့တော့တကယ်တိတိကျကျမြင်ခြင်းရင်တရားအထုတ်နော်တရားအထုတ်ရင်တွေ့ရင်တွေ့တော့မြင်မှာပဲမဟုတ်လားနှစ်ရက်သုံးရက်အထုတ်လို့နှစ်ရက်သုံးရက်ပဲယုတ်သဘောနံသဘောမှတိသွားပြီဆိုလို့ရှိရင်ဩဘုရားဟောတာတဲမှန်မလားလို့ ဒီလိုစိတ်ထဲဖြစ်မလာဘူးလားဖြစ်လာတဲ့အခါကျအဲ့ဒါဘုရားမြင်တာမဟုတ်ပေဘူးလားအဲနှစ်ရက်သုံးရက်အားထုတ်ရင်လည်းအဲ့လောက်ကျေးဇူးများတာပဲဒီတော့တလားနလားအားထုတ်တယ်ဆိုရင်တော့ပြောစရာကိုမလိုတော့အဲ့ဒါကြောင့်ဘုရားရှင်ရဲ့ဂုဏ်တော်ကျေးဇူးတော်ကိုမျှောပြီးအာယုံပြုတော့အောင်အားထုတ်ရလေ့ကျင့်ရဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍တစ္ဆာလေးအင်းရှိမဲ့ခင်နှင့်သုံးအင်လက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုနှစ်လညံတော်ဟောထုတ်ဖော်၍ သူတော်အမြတိယညာများလာအကျိုးတွေဆိုကြည့်အောင်နော်ဉာဏ်ကောင်းတဲ့ပရိသတ်ပဲချက်ချင်းရမှာဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍တစ္ဆာလေးရင်ရှစ်မဲခင်နှင့်သုံးရင်လက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုနိလဉဏ်တော် ဟောထုတ်ဖော်၍သူတော်အများသိရညာညာလှအကျိုးတွေဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍သစ္စာလေးအင်းရှင်းမဲ့ခင်နှင့်သုံးအင်းလက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုနှစ်လှညံတော် ဟောထုတ်ဖော်၍သူတော်အများသိရညာများလှအကျိုးတွေဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍တစ္ဆာလေးအင်ရှစ်မဲခင်နှင့်သုံးအင်လက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုနိလညာတော် ဟောထုတ်ဖော်၍သူတော်အများသိရညာများလာအကျိုးတွေကဲရပါတယ်လေဆို နောက်တစ်ခေါက်ကောင်းတဲ့ပြိတ္တပါလို့ပြောတယ်။အဲဒါလောက်ရှိတဲ့ဆောင်းပုံကြီးကို သုံးကောက်ချပေးတာနဲ့ရတယ်ဆိုတော့အင်မတန်ချီးကျူးစရာကောင်းတယ်တရားများအကုန်လုံးအားထုတ်လိုက်ကြမယ်ဆိုလို့ရှိရင်တော့ခုနှစ်ရက်နဲ့များမက်ပေါက်ဖို့ဝင်ဖြစ်သွားမလားမသိဘူးနော်ခုနှစ်ရက်နဲ့များအတင်ခတခေါ်တဲ့ဆင်းရဲငြိမ်းမှုအရှိတဘာဝကြီးကိုသူတို့မျက်မှောက်ထင်မြင်တွေ့မြင်ရမှာပဲမတွေ့မြင်နိုင်ဘူးလားတွေ့မြင်နိုင်ပါဘူးတွေ့မြင်နိုင်ပါတယ်ဘုရားရှင်ကမိန့်ထားတာပဲဒီတတိပဌံတရားအတိုင်းပွားများအားထုတ်ကြမယ်ဆိုလို့ရှိရင်တဲ့ မိမိပါရမီရှိလို့ဉာဏ်ကလည်းထက်တယ်ဆိုလို့ရှိရင်ခုနှစ်ရက်အတွင်းမှာအရဟတမေအရဟတဖို့နဲ့နိဗ္ဗာန်မျက်မှောက်ပြုပြီးတော့ယဟနာဖြစ်နိုင်တယ်တဲ့တကယ်လို့များယဟနာမဖြစ်သေးတော့မှအ ਨੇ ဆုံးအနာဂံတော့ဖြစ်နိုင်တယ်တဲ့ခုနှစ်ရက်အတွင်းခုနှစ်ရက်အတွင်းမယုံရင်စမ်းကြည့်ပေါ့ဟုတ်လားမယုံရင်စမ်းကြည့်ခုနှစ်ရက်အတွင်းခုနှစ်ရက်ထက်စမ်းကြည့်လိုက်အဲ့ဒီခါကျတော့ကိုယ့်ကိုယ်သိရောပေါ့ငါဟာခုနှစ်ရက်နဲ့ရနိုင်တဲ့ပါရမီရှိတယ်မရှိဘူးဆိုတာအဲ့ဒီကြမှာသိတယ် ဒီလိုလောက်မကြည့်ပဲနဲ့ဆိုလို့ရှိရင်ကို့မှာဒီပါရမီပါတယ်မပါဘူးလို့သိပါမလားမသိပါဘူးလောက်ကြည့်မသိဘူးလားသိတယ်ဒါကြောင့်မလို့ဘုရားရှင်ဟောထားတဲ့အတိုင်းဒီတတိပဌာန်အကျင့်ကျင့်လို့ရှိရင်တဲ့ပါရမီရှိတဲ့ပုဂ္ဂိုလ်များဆိုလို့ရှိရင်ခொနည်းရဆိုလို့ရှိရင်မယဟနာဖြစ်နိုင်တယ်တကယ်လို့ယဟနာမဖြစ်တော့အနာဂံဖြစ်နိုင်တယ်ဆိုတော့ဘုရားရှင်ရဲ့ဝန်ခံစကားဝန်ခံစကားတော်ကိုယုံကြည်ပြီးတော့လောက်ကြည့်ရတယ်မလောက်ခဲနဲ့ဖြစ်ပါမလားဖြစ်ပါ အဲအိမ်တဆောင်လိုချင်တယ်အဲ့ဒီအိမ်တဆောင်လိုချင်တာကိုအိမ်တဆောင်လိုချင်တယ်လိုချင်တယ်လိုချင်တယ်နဲ့ဒီလိုလုပ်နေလို့ရပါမလားရအောင် ပုံစံတင်ပစ္စည်းလျှောက်ဟိုလိုက်ဒီလိုက်ဖတ်ဖတ်မောတဲ့အခါကျတော့လေးငန်းနဲ့ရှိတဲ့အခါကျအိမ်တဆောင်ရတယ်မဟုတ်ဘူးလားဘာမှမခက်တဲ့အဲ့ဒီအိမ်တဆောင်တောင်မှပဲလေးငန်းနဲ့လှုပ်ယူရတာအင်မတန်ခက်ခဲတာအခုအကခဲ9ရက်နဲ့မြတ်စွာဘုရားကရတယ်ဆိုတော့စမ်းမကြည့်တယ်မလားတန်းကြည့်တင်ရတဲ့နဲ့မကြည့်ဘူးဆိုလို့ရှိရင်ဘုရားယုံလို့လားမယုံလို့လားမယုံပါဘူး ဩဒါမယုံတဲ့လူတွေဘလောက်များရလဲမသိဘူးဒီထဲစမ်းမကြည့်ဘူးတဲ့လူတွေရှိရင်ရှိနေဦးမှာပါရင်ပါနေဦးမှာကဲဒီတော့အဲ့ဒါလို့ဘုရားရှင်ရဲ့ပုံတော်ကိုကြောပြီးတော့ဂုဏတော်ကျေးဇူးတော်ကိုအာယုံပြုတတ်အောင်ကလက်တွေ့ကျင့်လိုက်တယ်ဆိုပို့ပြီးတော့အာယုံပြုတတ်တယ်တတိပဌာန်တိုင်းယုတ်တရားနန္တရားပေါ်ခိုက်ပေါ်ခိုက်မှာဖြစ်ခိုက်ဖြစ်ခိုက်မှာဖြစ်ဆက်ဖြစ်ဆက်အခါမှာတတိစွမ်းမြဲမှုဆိုတဲ့တတိလေးနဲ့ရှုကမှောက် တတိမှရှုကမှုဆိုတာတတိကရှုမှတ်မှုဆိုတဲ့ဒီသဘောလေးအဲ့ဒီသဘောလေးကျင့်သုံးရုံနဲ့သိခက်တာမဟုတ်ဘူးခန္ဓာကိုယ်ရပေါ်တာသတိလေးကလိုက်ရုံနဲ့စိတ်ထဲကပေါ်တာသတိလေးကလိုက်ရုံနဲ့အဲကျေးဇူးရှင်မာစီဆရာတော်ဘုရားကြီးကတော့လွယ်ကူအောင်ဆိုပြီးတော့ခန္ဓာကိုယ်နဲ့စိတ်ထဲမှာဖြစ်သမျှတရားတွေကိုဖြစ်တိုင်းဖြစ်တိုင်းစိုက်ပြီးတော့မရှုနိုင်သေးတဲ့အခါမှာတဲ့မရှုတတ်သေးတဲ့အခါမှာရှုလို့လွယ်ကူအောင်ဝမ်းပိုက်ကဖောင်းကြွတက်လာမှုဝါယောဒဝမ်းပိုက်ကပိန်ကျသွားမှုဝါယောဒအဲ့ဒါကိုရှုပါတဲ့ဝါယောယုတ် တွန်းကန်တက်လာတဲ့ဝါယောယုတ်ရော့ကျသွားတဲ့ဝါယောယုတ်ဝါယောဓာတုဝါယောဓာတိဝိထမဏလက္ခဏာတွန်းကန်တောင့်တင်းခြင်းသဘောရှိဤတဲ့သမှုဒေရဏရတာတရွေချင်းတရွေချင်းရေရှားတာတဲ့ကိစ္စရှိတယ်တဲ့အဘိနိဟာရပစ္စုပတ္ထနာသူဆွဲခြင်းဆောင်းခြင်းရာကိုဆွဲဆောင်သွားတဲ့သဘောရှိတယ်တဲ့ဒါဟာအဲ့ဒီသဘောပဲလို့ယောဂီဉာဏ်မှထင်လာတယ်မြင်လာတယ်တဲ့ဝါယောဓာတ်ရဲ့သဘောဒါကြောင့်မလို့ဝမ်ပိတ်ကဖောင်းကြွတ်တဲ့မှုဝါယောဓာတ်ဝမ်ပိတ်ကပိန်ကြွတ်သွားမှုဝါယောဓာတ် ရှုလို့အဲ့ဒီဝါယောယုတ်တစ်ခုရဲ့အနိစ္စဒုက္ခအနတ္တကိုသိမြင်တယ်ဆိုလို့ရှိရင်ပဲအဲ့ဒီအတိအမြင်အနိစ္စနုပဒနာဒုက္ခနုပဒနာအနတ္တနုပဒနာဉာဏ်ဉာဏ်လာပြီဆိုလို့ရှိရင်မဲ့ဉာဏ်ပညာအထိရောက်သွားတာပဲအဲ့ဒီရှုတိုင်းရှုတိုင်းဟာမဲ့ကိရှိပါပါနေတာပဲကိုင်းပြီးတော့စမ်းကြည့်အောင်လေခုနှစ်ရက်မစမ်းကြည့်နေပါဒီတစ်ထိုင်စမ်းကြည့်အောင်9မိနစ်လောက်နော်9မိနစ်လောက်စမ်းကြည့်ရင်ပဲအကြောင်းတော့သိတော့သိသွားမယ်နော်အကြောင်းသိတော့သိသွားမယ်ကိုင်း တမလင်ငွေထိုင်ကြုံညုံထိုင်ခါဖြောင်းမြောင်းထားခေါင်းမမတ်ထားမျက်စိမိတ်စိတ်ကိုချက်တဝိုင်းဝမ်းပိုက်မှာစိုက်ထားစိတ်ကိုချက်တဝိုင်းဝမ်းပိုက်မှာစိုက်ထားစိုက်ပြီးတော့အဲ့ဒီနေရာကဖောင်းကြွတက်လာတဲ့ဝါရောလေးတွေ့ရင်ဖောင်းတယ်လို့ရှုပြန်ပြီးပိန်ကျသွားတဲ့ဝါရောတွေ့ရင်ပိန်တယ်လို့ရှုဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်စူးစူးစိုက်စိုက်အာယုန်နဲ့မှတ်စိတ်ထိကြအောင်ရှု အဲ့ဒါလို့ရှုလို့စိတ်ကတခြားရောက်သွားရင်တခြားရောက်တဲ့စိတ်နောက်လိုက်ရှုရောက်တယ်ရောက်တယ်လွတ်နေလွတ်နေပြီးတော့ဖောင်းနာပိနာပြန်ရှုအောက်ကညောင်းလာရင်ညောင်းနာကိုရှုညောင်းနာရော့သွားတော့ဖောင်းနာပိနာပြန်ရှုကျင်လာရင်ကျင်နာရှုကျင်နာရော့သွားတော့ဖောင်းနာပိနာပြန်ရှုကဲမများဘူး9မိနစ်မဝင်ဘူးလားဆိုတာအဲ့ကို20ကနှုံထတွက်မယ်ဆိုလို့ရှိရင်1မိနစ်မှာရှုမှတ်ချက်ပေါင်း30ရတယ် 10မိနစ်မှရှုမှတ်ချက်ပေါင်း30ရတယ်ဆိုတော့10မိနစ်ဆိုရှုမှတ်ချက်ပေါင်း300မက်ကင်10ပါးအစုံပေါင်း300မိမိတဏ္ဍာမှာဖြစ်ပွားသွားမက်ကတစ္ဆာတွေအမှန်တရားမက်ကတစ္ဆာဆင်းရဲချုပ်ငြင်းရတဲ့ယောက်ျောင်းအကျဉ်းလားအမှန်တရားတွေကျင့်လိုက်တာဒါလို့ဆိုလို့ရှိရင်ပဲဘုရားရှင်ရဲ့ဂုဏ်တော်ယေရှုတော်နှမ်းမြောပြီးအာယုံပြုနိုင် စိတ်လွန်းနေတဲ့အခါကျတော့လွန်းတဲ့စိတ်တွေသိတယ်ငြိမ်နေတဲ့အခါကျတော့ငြိမ်နေတဲ့အတွက်ချမ်းသာကိုသိတယ်အခုဒီနေရာလေးတင်မယ်ဒါအဲ့ဒါလိုပဲဘုရားရှင်ရဲ့ရုပ်ထုတော်ဆင်းတုတော်တွေတွေ့တဲ့အခါမှာအဲ့ဒါလိုရုပ်ထုတော်ဆင်းတုတော်ကကြော်ပြီးတော့စေတီတော်ကကြော်ပြီးတော့ဘုရားရှင်ရဲ့ဂုဏ်တော်ကျေးဇူးတော်တွေကိုမျှော်ပြီးတော့အာယုံပြုတတ်မှမိမိတဏ္ဍာမှာတကယ်ထက်သန်တဲ့ကုသိုလ်တရားတွေဖြစ်ပွားတယ်စိတ်အဖြူတွေဖြစ်ပွားတယ် အဲ့ဒါဘာကြောင့်လဲဆိုတော့ယောနိသောမနတိကာရကြောင့်တဲ့တင့်တယ်အောင်နှလုံးသွင်းတတ်မှုအစဉ်ပြေအောင်နှလုံးသွင်းတတ်မှုကုသိုလ်ဖြစ်အောင်နှလုံးသွင်းတတ်မှုကြောင့်ဒါကြောင့်ယောနိသောမနတိကာရခေါ်တဲ့အသင့်နှလုံးသွင်းမှုအစဉ်ပြေအောင်နှလုံးသွင်းမှုကုသိုလ်ဖြစ်အောင်နှလုံးသွင်းမှုဟာဖြူစင်တဲ့စိတ်တွေဖြစ်ခြင်းရဲ့အကြောင်းပဲတဲ့ဘုရားရှင်ကပြီးတော့ရောင်းမြန်အဖြစ်အာယောနိသောမနတိကာရခေါ်တဲ့တင့်တယ်အောင်နှလုံးမသွင်းနိုင်ဘူးအစဉ်ပြေအောင်နှလုံးမသွင်းနိုင်ဘူးကုသိုလ်ဖြစ်အောင်နှလုံးမသွင်းနိုင်ဘူး ဆိုတဲ့အာယောနိသမဏတိကာရရှိနေရင်တော့တဲ့သူ့တဏ္ဍမှာဘယ်တော့မှစိတ်ဖြူဝင်တော့ဘူးတဲ့ညင်မဲတဲ့ကိလေသာစိတ်တွေပဲဝင်မှာပဲတဲ့ဒါကြောင့်မလို့အာယောနိသမဏတိကာရမသိမတဲ့နှလုံးသွင်းမှုဟာဖြစ်ရင်စိတ်ညင်မဲတဲ့စိတ်တွေဖြစ်ခြင်းရဲ့အကြောင်းပဲတဲ့အခုနရွှေတကုံစေတီပဲကြည်ပါအခုနနီးအပြင်အသင့်တဲ့နှလုံးသွင်းလိုက်တဲ့အခါကျတော့ဖြူစင်တဲ့စိတ်တွေဖြစ်လို့စိတ်ထဲမှာကြည်နူးမှုတွေကြည်လင်မှုတွေ ဒါတွေဖြစ်နေတဲ့အခါကျစိတ်ကိုချမ်းသာလို့ဟာနောက်တစ်ယောက်ကလာပြီးကွန်မြူနစ်လေကွန်မြူနစ်ထိပ်ပြီးကျွေတုံပြရားကြီးမြင်လိုက်တယ်မြင်လိုက်တော့အမက်လေဗမာပြည်ကလူတွေနော်ဒီလောက်တော့ယူမှယူကြပဲဒီပါမဟုတ်တဲ့အုပ်ပုံကြီးကိုရွှေတွေများအပြားလိုက်အပြားလိုက်ကတ်ထားအဲ့ဒါတွေများတိုင်းသူပြည်သားတွေအတွက်စက်ယုံတွေဆောက်လိုက်ရဘလောက်ကောင်းမလဲယောနိတော်မနတိကာရလားအာယောနိတော်မနတိကာရလားအာယော သူ့တဏ္ဍမှာအင်မတန်ဖြူစင်းတဲ့စိတ်ကလေးတွေဝင်ပေလိုက်မနော်ညင်မဲတဲ့စိတ်တွေသူစိတ်ထဲမှာအဲ့ဒီရွှေတွေလိုချင်တဲ့လောဘဖြစ်မလာဘူးလားဖြစ်လာတယ်တခါသူကသူ့စိတ်အထင်သူ့အယူအဆအရမလိုအပ်တဲ့နေရာမှာရွှေတွေသွားပြီးတော့ပုံထားလို့မလို့အဲ့ဒီအပေါ်မှာသူကဒေါသဖြစ်တာစိတ်မချမ်းသာဖြစ်တဲ့ဒေါမနတာဖြစ်တာတွေသူ့တဏ္ဍမဖြစ်ဘူးလားစိတ်အငြင်းမဲတွေမဝင်ဘူးလားဝင်တာပဲအဲ့တော့ တခြားဟာမပြောနဲ့အဲ့ဒီလောဘနဲ့ဒေါသအညစ်အကြေးဝင်နေဆိုလို့ရှိရင်ပဲ तू ချမ်းသာမလားမချမ်းသာဘူးလားမချမ်းသာဘူးလောဘဆိုတိုက်တဲ့အတွက်ရှင်ဘုံကရွှေမြင်တိုင်းမြင်တိုင်းလူကျင်လှကြီးလူကျင်လှကြီးနဲ့အဘိဓါတွေဖြစ်နေဝိသမလောဘတွေဖြစ်နေအဲ့ဒါမြင်တိုင်းစိတ်ထဲမှာမနစ်မြို့ရဒေါပွားတဲ့ဒေါသတွေကဖြစ်နေစိတ်ထဲမှာဒါတွေဖြစ်နေတယ်ဆိုလို့ရှိရင်အဲ့ဒါဆင်းရဲတော့တာပဲအဲ့ဒါလိုညင်မဲတဲ့စိတ်အစဉ်ညင်မဲတဲ့တရားတွေစိတ်အစဉ်မှာဝင်အကခံရတာဟာ သူအသင့်အတင့်အစဉ်ပြေအောင်နှလုံးသွင်းတတ်တဲ့ယောနိတော်မနတိကာရကြောင့်လားအစဉ်ပြေအောင်နှလုံးမသွင်းတတ်တဲ့အာယောနိတော်မနတိကာရကြောင့်လားဒီတော့အကုသိုလ်ဖြစ်ခြင်းရဲ့အကြောင်းဟာဘယ်သူလဲဟောအာယုံကတော့တခုတည်းမဟုတ်လားအာယုံကတော့ရွှေကုံစေတီတော်အာယုံတခုတည်းပဲမဟုတ်လားအဲ့ဒါကိုပဲယောနိတော်မနတိကာရကရှုထောင့်ကနေကြည့်တဲ့အခါကျတော့ဖြူစင်တဲ့စိတ်တွေမဖြစ်ပေဘူးလား အာယောနိသောမနတိကာရရှုတော့ကနေကြည့်တဲ့အခါကျတော့ဗာစိတ်တွေဖြစ်တယ်ညင်မဲ့တဲ့စိတ်တွေဖြစ်တယ်ဒီတော့အာယုံတစ်ခုကိုတွေ့တဲ့အခါမှာဖြူစင်တဲ့စိတ်ဖြစ်အောင်ညင်မဲ့တဲ့စိတ်ဖြစ်အောင်အာယုံပြုဖို့ရဟာအာယုံကလိုရင်းလားဓမ္မမဟုတ်နှလုံးသွင်းတဲ့လူကလိုရင်းလားအဲ့ဒီတော့နှလုံးသွင်းတတ်ဖို့မလိုဘူးလားလေ့ကျင့်ထားရင်မရဘူးလားရတယ် ဒါကြောင့်မလို့မြတ်စွာဘုရားကအဲ့ဒါလေ့ကျင့်ရမယ်တဲ့ယောနိတော်မနတိကာရမိမိတဏ္ဍမှာအမြဲဖြစ်နေအောင်ဖြစ်နေပြီဆိုလို့ရှိရင်ဖြူစနဲ့စိတ်တွေပဲဖြစ်တော့တယ်တဲ့တကယ်လို့များအယောနိတော်မနတိကာရမသိမတဲ့နှလုံးသွင်းတယ်လို့နှလုံးသွင်းပြီလို့မလို့အခုနလိုစိတ်ထဲမှာလောဘဖြစ်စေဒေါသဖြစ်စေမောဟအိတမနမနမာနအိတမစ္စရိယထိနာမိတာအစိုက်တဲ့စိတ်အညစ်မဲတွေဝင်လာပြီဆိုလို့ရှိရင်တဲ့အဲ့ဒီလူရဲ့စိတ်ဟာမကြည်လင်တော့ဘူးနောက်ကျနေပြီတဲ့ဟုတ်ပါမလားဟုတ်ပါ လောဘဝင်ရင်လည်းပဲနောက်ကျူတာပဲဒေါသဝင်ရင်လည်းပဲနောက်ကျူတာပဲမာနဝင်ရင်လည်းအိတ်တာခေါ်တဲ့မနာလိုမှုဝင်ရင်ရောမစ္စရိယခေါ်တဲ့နှမျောတွန့်လို့မှုဝင်ရင်ရောထိနာမိတာခေါ်တဲ့စိတ်စေတသိက်ထိုင်းမှိုင်းလေးလံနေမှုဝင်ရင်ရောဥဒိစ္စခေါ်တဲ့စိတ်ပြန့်လင့်နေမှုရှိရင်ရောကုတ်ကုတ်ဆခေါ်တဲ့နောင်တပူပန်မှုဖြစ်နေရင်ရောနောက်ကျူနေတာပဲတဲ့ အဲ့ဒါလို့နောက်ကြည့်ပြီဆိုလို့ရှိရင်အဲ့ဒီလူဟာတဲ့မိမိအကျိုးကိုလည်းသူအမှန်တိုင်းမသိမြင်ဘူးတဲ့သူတစ်ပါးရဲ့အကျိုးကိုလည်းအမှန်တိုင်းသိမမြင်ဘူးမသိမမြင်ဘူးတဲ့မိမိသူတစ်ပါးနှစ်ဦးလုံးရဲ့အကျိုးကိုလည်းပဲအမှန်တိုင်းမသိမမြင်ဘူးမဉ္ဇဉ်ဘုံညာဥဒ္ဒရိမနုဿဓမ္မလို့ခေါ်တဲ့မဉ္ဇဉ်ဘုံညာရဖို့ကြတော့ဝေးရောတဲ့မြတ်စွာဘုရားကအဲ့ဒါလိုလူမျိုးဟာဘာနဲ့တူလဲလို့ဆိုတော့တဲ့နောက်ကျุနေတဲ့ရေကန်နဲ့တူတယ်တဲ့ရေနောက်နေတဲ့ရေကန်နဲ့တူတယ်တဲ့ ရေနောက်နေတဲ့ရေကန်ရေတွေကနောက်နေပြီရွှတ်နေတယ်ရွှတ်နေအနေတွေနဲ့ထနေပြီဆိုလို့ချင်းအဲ့ဒီရေကန်နဲ့ကြည့်လိုက်တယ်ဆိုရင်ရေကန်အောက်မှာရှိတဲ့ငါးတွေလိုက်တယ်မြင်ရမလားမမြင်ရဘူးလားမမြင်ရဘူးရောက်သွားတော့ခရုတို့ကမြင်ရမလားခဲတလဲကမြင်ရမလားတကယ်လို့ဟိုလူဒီလူအမတ်တမဲနဲ့ကြာနေရခဲ့တဲ့ရွှေလူရွှေစားကိုမြင်ရပါမလားဘာကြောင့်မလဲသိကြသလားဒါဖြင့်ရေကန်တကန်ကတော့အင်မတန်ကြည်လင်နေတဲ့ နည်းနည်းလေးမှအ ਨੇ အမုံမရှိဘူးအဲ့ဒီအ ਨੇ အမုံမရှိတဲ့ကြည်လဲနေတဲ့ရေကန်ကိုရေကန်နဲ့လှန့်ကြည့်လိုက်မယ်ဆိုလို့ရှိရင်ဘာတွေတွေ့နိုင်တယ်လဲငါတွေ့နိုင်တယ်လိတ်တွေ့နိုင်တယ်ရောက်သွားခရီးကမတွေ့နိုင်ဘူးလားတွေ့နိုင်တာပဲဂဲတလဲကမတွေ့နိုင်ဘူးလားဟိုလူဒီလူကြနေခဲ့တဲ့ရွှေငွေအတူအစကမတွေ့နိုင်ဘူးလားဘာကြောင့်မလဲ အဲ့ဒါလိုပဲတဲ့မြတ်စွာဘုရားကဥပမာပြုတယ်စိတ်ထဲမှာမကောင်းတဲ့လောဘဒေါသစိုက်တဲ့အငြင်းမဲတွေဝင်နေရင်အဲ့ဒီစိတ်လူဟာနောက်ကျတယ်တဲ့အဲ့ဒီစိတ်နောက်ကျတဲ့အတွက်ပဲတဲ့နောက်နေတဲ့ရေအောက်ကငားလိုက်အစိုက်တွေကိုမမြင်ရသလိုအဲ့ဒီလူရဲ့နောက်ကျတဲ့စိတ်မှာတဲ့မိမိရဲ့အကျိုးစီးပွားလည်းပဲမသိဘူးသူတို့ရဲ့အကျိုးစီးပွားလည်းမသိဘူးတဲ့မိမိ